သာသနာတော်နှစ်2565ခုနှစ်ကောဇာတက္ကတိ1384ခုနှစ်ပေါ့84ခုနှစ်အဲဇာ9ရက်ပေါ့နော်လ9ရက်နေ့တနည်းအားဖြင့်လပြည့်ကျော်6ရက်နေ့လပြည့်ကျော်6ရက်နေ့ခနှစ်2022ခုနှစ်ဧပြီလ21ရက်နေ့ ကျွန်တော်ကြည့်တော့ကြာတာမသိဘူးတို့ဒီမှာရေတော့မရေကြည့်တော့ဗုဒ္ဓနိညဟောကြားအပ်သောဝိပဿနာအလုံးပင်တရားကိုတခါအေးရကမာကြီးဒီဘယ်နှကြိမ်မြောက်ရှိ86ကြိမ်မြောက်ရှိပါပြီဖေ။86ကြိမ်မြောက်ဝိပဿနာအလုံးပင်တရား။တော့ဝိပဿနာအလုံးပင်တရား86ကြိမ်မြောက်ဝိပဿနာအလုံးပင်တရားမောကြမနာကြကြသည်မိ။ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသော ရရှင်မှုဥစွာပထမရှိခိုးကြရအောင်တို့တရားဓမ္မပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုဏ်ရည်တွေကိုစားအားရှိသလားစေဝထုံပြီးဗုဒ္ဓနုတ္တိဘာဝနာပေါင်းများလျက်ယုံသေးစွာနာယူကြအောင်စုဗုဒ္ဓံနရနရသမောတရဏံတိတတံပညာပฏิပါစုတိယဝိယတံတာကာရံ အထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောစီဘွားကိုလိုလာတောင်းတကြကုန်သောစိတ်ဓာမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းပြတော်မူထသော ဒိဒတံလောကုလောကီ နလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာဒိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ်အရဟတမေတိဟုသောပညာတန်ဆောင်သမီးရောင်လည်းရှိတော်မူထသော ငွေရတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တုံးအောင်ပြုတာပညာဝိဇာတိဟုသောအမိုက်တရားကိုရတမဉ္ဇံတန်လျက်ဖြင့်ပဲ့ပြတော်မူပြီးထသော အထာဘီဂါမန်လူနတ်မြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတဝံလူနတ်မြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောစိတိန်ချမ်းသာကြုံငါရွတ်ဆောင်တော်မူတတ်သောကာရုဏီကလူနတ်မြမတတ္တဝါအမြတနာจิตခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာတော် သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသော အနန္တညာဏံသဗ္ဗညုတညာနာဇာတသုံးပိုင်းခြားမရှိသောဉာဏ်တော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒုဒုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကို မဟန်တရားဟောတရားနာ အမိမက်ကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမန်ဆွဲချိုး၍ရှိကိုကြောပါဤမြတ်စွာဘုရားသာတုသာတုသာတု ယနေ့အကျင့်ညဝိပဿနာအလုပ်ပေးတရားဖြစ်တဲ့6ချိန်တိုင်းခဲ့ဥတည်ပြီးတော့ဟောလာတာတော့ဝိတ္တုတိ9ပါးပေါ့ဝိတ္တုတိ9ပါးကိုဟောလာတော့နံပါတ်1သီလဝိတ္တုတိပိုင်းပေါ့ဟောသီလဝိတ္တုတိပိုင်းမှာမိမိတို့ကိုချင်းသီလတွေအာဘရှင်ဘာကစားပြီးတော့ကိုချင်းတရားတွေပြည့်စုံဖြည့်ဖြည့်ရအဲ့လိုသီလတိဥတော်မြေပေါ်မှာယက်တည်ပြီးတော့ဒုတိယမြောက်ဖြစ်တဲ့ အန်တမစိတ်တဝိတ္တုပေါ့စေတဝိတ္တုကိုကုတဲ့ပိုင်းမှာတော့နိဗ္ဗာန်အငြိမ်းကြီးတွေကင်းစင်မြစေတန်ရှင်းစဉ်ဆိုတဲ့ဒါစေတဝိတ္တုပေါ့အဲစေတဝိတ္တုပြီးတဲ့အခါကျတော့မှတစင်တက်ပြီးတော့ဒိဋ္ဌိဝိတ္တုအဲတော့စေတဝိတ္တုပိုင်းမှာစိတ်အစဉ်မှာနိဗ္ဗာန်အငြိမ်းကြီးတွေကင်းစင်ရေးအတွက်ကြတော့သမထကမ္မဋ္ဌာန်းတွေအထုတ်ရတယ်အဲသမထကမ္မဋ္ဌာန်း၄၀အလင်းသိတဲ့ကမ္မဋ္ဌာန်း မိမိရဲ့ကကြီးတဲ့ကမ္မဋ္ဌာန်းကစပြီးတမာတိထူတော်ထူထောင်ပြီးတဲ့အခါကျဒိဋ္ဌိဝိသုဒ္ဓိဘိုင်းကိုအဲ့တော့ဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာတော့ယုံနာဓမ္မသင်္ခါရတွေကိုဗဏ္ဍမတ္တဉာဏ်ဉာဏ်စိုက်တည်တိုင်အောင်ယူပွားသုံးသပ်ရတယ်။ဒါမှယုံနာဓမ္မယုတ်တရားနန္တရားတို့အပေါ်၌ဉာဏ်ဉာဏ်ဆင်ခြင်မယ်။ပြီးတဲ့အခါကျတော့ကင်္ကာဝိတ္တနာဝိသုဒ္ဓိကုကင်္ကာဝိတ္တနာဝိသုဒ္ဓိမှာတို့ယုတ်ဒီနာတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားပေါ့။အဲ့တော့ဦးဇင်းတို့ခုဟောလာတာကင်္ကာဝိတ္တနာဝိသုဒ္ဓိဘိုင်းတိပေါ့။အတိတ် အကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးတရားဖြစ်ပုံပြစ္ဆုတ်ပံအကြောင်းကြောင့်အနာဂတ်မှာအကျိုးတရားဖြစ်ပုံဆိုတဲ့အပိုင်းထိတော့ဦးဇင်းတို့ဟောခဲ့ပြီးသို့သောကြံခဲ့တဲ့ခုနဒိဋ္ဌိဥတ္တရိမှာကြံခဲ့တဲ့ယုံနာဓမ္မသင်္ခါရတွေကိုခဏအတိအကျဖြုံနိုင်ရတဲ့အတွက်လက္ခဏာသတ္တပြစ္ဆုပတ္တံပဒထံဘိုင်းပေါ့ဒိဋ္ဌိဝိတ္တုဘိုင်းကိုဒါဦးဇင်းတို့လက်ရှိဟောစေပေါ့ဟောကြားစေဖြစ်တယ်အဲ့တော့အဲ့ဒိဋ္ဌိဝိတ္တုဘိုင်းလေးကိုပဲဦးဇင်းတို့ဆက်ပြီးတော့ဟောကြားအနာကြားကြရအောင်အဲ့တော့ဒိဋ္ဌိဝိတ္တုဘိုင်းမှာ ယုံ nant ဓမ္မသင်္ခါရတွေကိုလက္ခဏာသူကတဘာဝသဘောလက္ခဏာရတ္တာသူရဲ့ကိုယ်ပိုင်လုပ်ငန်းကိစ္စပိစုပဒံတို့ယုံ nant ဓမ္မသင်္ခါရတွေကိုစဉ်ရင်သုံးသပ်နေတဲ့ယောဂီသူတော်ကောင်းတယောက်ရဲ့အတဏ္ဍမှာထင်ရှားလာနိုင်တဲ့ဉာဏ်နဲ့မှရှိရှိထင်လာနိုင်တဲ့သဘောပရဒ္ဒနာပရဒ္ဒံထိုယုံ nant ဓမ္မသင်္ခါရတွေကနီးစွာသောအကြောင်းပေါ့ယုတ်တရားဆိုလဲယုတ်တရား တကူချင်းဒီကနီးစွာသောအကြောင်းနန္တရားဆိုတဲ့နန္တရားတကူချင်းဒီရဲ့နီးစွာသောအကြောင်းဒါကိုလက္ခဏာတတ္တပိစုပတ္တပတ္တံဒီလိုခေါ်တာအဲလက္ခဏာတတ္တပိစုပတ္တပတ္တံဘာလဲဦးဇင်းတို့ခန္ဓာ၅ပါးနည်းနဲ့သွားလာခဲ့တာဒုပ္ပခန္ဓာပိုင်းပြီးပြီးဝိညာဉ်ခန္ဓာပိုင်းဝိညာဉ်နဲ့ခန္ဓာပိုင်းဝိညာဉ်ခန္ဓာပိုင်းသင်ညက်ခန္ဓာပိုင်းအခုရောက်စေကတော့သင်္ခါရခန္ဓာပိုင်းပေါ့အဲ့တော့သင်္ခါရခန္ဓာပိုင်းကိုဟောလဲစဖြစ်တော့သင်္ခါရခန္ဓာပိုင်းမှာလည်းဦးဇင်းတို့ဟောလာတာတကားရဲ့ရှိက မကင်းစေတသိက်တွေလည်းပြီးခဲ့ပြီအကုသိုလ်စေတသိက်တွေလည်းပြီးခဲ့ပြီအခုတော့ဘယ်ရောက်နေတော့လို့မေးတော့ဦးဇင်းတို့သောဗနာစေတသိက်တွေရောက်နေတာပေါ့အဲသောဗနာစေတသိက်တွေထဲမှာဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဘာကိုပြောခဲ့တော့ဆိုတော့တတ္တာကိုစပြီးတော့ပြောခဲ့တယ်အဲ့တော့တို့တကကြီးတို့မကြီးတွေတတ္တာအကြောင်းလေးပြန်ပြီးတော့ခက်ကျင်ကျင်နာကြည့်ကြရအောင်တတ္တဟနာလက္ခဏာတတ္တာဩကပ္ပနာလက္ခဏာဝါဟောဒါတတ္တာရဲ့လက္ခဏာ ယုံကြည်ထိုက်သောတတ္တယဝိတုတို့ကိုယုံကြည်ခြင်းသဘောယုံကြည်ထိုက်တဲ့တတ္တယဝိတုတို့ကိုယုံကြည်တယ်တနည်းအားဖြင့်ဩဃဗနာလက္ခဏာဝါယုံကြည်တိုင်းသောတတ္တရာဝိထုတို့၌အစဉ်အတိုင်းသက်ဝင်၍ဤဝိထုသည်ဤသို့သဘောရှိ၏ဟုဆုံးဖြတ်ခြင်းသဘောသက်ဝင်ခြင်းသဘောသက်ဝင်ယုံကြည်တဲ့သဘောလေးဒါတရားရဲ့လက္ခဏာနောက်တစ်ခါသူရဲ့လုပ်ငန်းကိစ္စတွေနဲ့ပတာဒနာရတာဥဒက ပတ္တာဓာမဏိဝိယဒါတစ်ချက်နောက်ကပက္ခန္ဒနာရတဝါပက္ခန္ဒနာရတဝါဩဂုတရနောဝိယဒါတစ်ချက်ပေါ့အဲ့တော့ပဒါရဏရတဥဒကပဒါဒမဏိဝိယပဒါဒကမဏိဝိယဆိုတဲ့အပိုင်းလေးပေါ့။ဘာပြောတော့ဆိုတော့ နောက်ကျနေတဲ့ရေကို ကြည်လင်စေတတ်သောစကြဝဠာမိဗြဟ္မယရတာကဲ့သို့ယုံကြည်တိုက်သောတတ္တရာဝတ္ထုတို့၌တံပယုတ်တရားတို့ကိုကြည်လင်စေခြင်းပတာဒနာဆိုတာကြည်လင်တာပဲအဲ့တော့ကြည်လင်စေခြင်းလုပ်ငန်းကိစ္စအဲ့တော့တံပယုတ်တရားတွေတရာတရားနဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့နန္တရားစုရှိတယ် အဲ့ဒီနန္တရားတရားနဲ့ရှင်တဲ့ပြီးဖြစ်သွားတဲ့ထိုစိတ်စေတသိက်စုတိဟုသောနန္တရားတွေကိုသူကဘာလို့သိလို့လဲကြည်လင်သေးတယ်ဘယ်ပေါ်မှာ ကြည်လင်သေးတာတုံးလို့မေးတော့ယုံကြည်ထိုက်တဲ့တတ္တရာဝတ္ထုတွေအပေါ်မှာကြည်လင်သေးတာလို့ဒီလိုနားလေရဟောနောက်တစ်ချက်ကတော့ဦးဇင်းတို့ပက္ခန္ဒနာရတော့ဝါဟောပက္ခန္ဒနာဝရတော့ဝါနောက်တနည်းအားဖြင့်သူလုပ်ငန်းကိစ္စကိုပြောမယ်ဆိုရင်တဲ့ဩဂုတ်တရဏောဝိယ မိကြောင့်မကန်စသည်တို့ဖြင့်ရောပွန်းလည်းရှိသောရေအလင်းကိုမကြောက်မရွံ့နောက်မတွန်မဲကုခဝင်သောယောက်ျားကောင်းကဲ့သို့ယောက်ျားအာလန်နေကဲ့သို့ယုံကြည်လိုက်သောတတ္တရာဝတ္ထုတို့၌မိမိလည်းပြေဝင်တက်ဝင်ခြင်း ပြေဝင်ခြင်းတက်ဝင်ခြင်းမိမိနှင့်စေတကနာတစ်ခုအတွင်းမှာအတူရှင်တွဲပြီးတော့ဖြစ်ကြသည့်သဟဇတ်ဖြစ်တဲ့နန္တရားတွေကိုလည်းထိုတတ္တရာဝတ္ထုတို့ မစုံမနေစုပ်စုပ်သက်ဝင်စီခြင်းဆိုတဲ့လုပ်ငန်းကိစ္စပေါ့အဲဒီပိုင်းလေးတွေမှာခုနတရားတရားကစောစောကဒီမိကြောင်မကန်းနေနဲ့ပြည့်ညက်နေတဲ့သမုဒ္ဒရာကြီးတစ်ခုရှိတယ်။သို့မဟုတ်ချောင်းတစ်ခုပေါ့မြစ်တစ်ခုရှိတယ်ဆိုအဲ့ရေလျင်တဲ့ကိုတခါလေရဲရဲဝင်းဝင်းနဲ့တခါလေယောက်ျားတစ်ယောက်ကသူကိုယ်တိုင်လည်းရဲရဲဝင်းနဲ့ဆင်းပြီးတော့အန္တရာယ်တွေကိုဖယ်ရှား အော်အဲ့မှာတပတ်ကမ်းမှာရှိနေတဲ့ပုံကိုယ်တွေနဲ့တခါလေသူကရှိကဥဆောင်နောက်ပြန်လမ်းပြလို့တော့သူ့နောက်ကနေရေရဝင်းနဲ့လိုက်ပြီးတော့ဒီရေအလင်းကိုကုခတ်ကျော်လွှာလွန်မြောက်သွားတဲ့ကဲ့သို့ပေါ့ဒါသရာတရားကသူကစုပ်စုပ်တက်ဝင်နေတခါလေတက်ဝင်ယုံကြည်မှုက ခိုင်မာတယ်ပေါ့ပြီးတဲ့ခါကျတော့မှသူကညံငနဲ့မှရှေ့ရှုတင်လာမှု အာဂါလုတ်တိယပြစ္စုပတ္ဌာနာအဓိမုတ်တိပြစ္စုပတ္ဌာနာဝါဟောသူကဉာဏ်နဲ့မှာတရားတရားသည်ဘလို့သဘောရှိပါသလဲစင်ကြီးနေတဲ့သူတော်ကောင်းတယောက်အဲဒီသူတော်ကောင်းတယောက်ရဲ့တဏ္ဍာမှာဉာဏ်နဲ့မှာထင်လာတယ်ဘလို့ထင်လာတော့တရားဝတ္ထု၌တံပယုတ်တရားတို့၏မနောက်ကျုကြည်မနောက်ကျုသည် အဖြစ်ဟုအဖြစ်ဟုသောသဘောတရားအစဉ်ကြီးနေတဲ့သူတော်ကောင်းတရားမှာဟောတတရားဝတ္ထုယုံကြည်တတ်တဲ့ အာယုံတွေအပေါ်မှာတတ္တရာဝတ္ထုတရားတွေအပေါ်မှာနောက်ကျူခြင်းမရှိဘူးအကလူတိယနောက်လူခြင်းနောက်ကျူခြင်းမရှိတဲ့သဘောပဲဒလုံညာထဲမှာထင်လာတယ်နောက်တစ်ခုကတော့ဒီမုတ်တိပြစ္စုပ္ပတ္ထာနာတဲ့အဲ့ဒါတနည်းပြောကြမယ်ဆိုလို့ရှိရင်မယုံကြည်ခြင်းအတ္တရိယတရားမောင်မောင်ယွင်ယွင်နှလုံးသွင်းခြင်းမိစ္ဆာဒီမုတ်တိစန့်ခြင်းပဲဖြစ်၍တတ္တရာဝတ္ထု၌တည်လျက်ဆုံးဖြတ်တတ်သောသဘောတရားဒီနေရာမှာ အဲ့ဒီအဓိမုတ်တိဆိုတာဆုံးဖြတ်တတ်တဲ့သဘောတရားဆုံးဖြတ်ချက်ချနိုင်ရင်ပေါ့နော်ဒါလုံးပြောချင်တာအဲ့တော့တတရားဝတ္ထုတို့၌ဆုံးဖြတ်ခြင်းဟူသောအကျိုးကိုဖြစ်စေတတ်တဲ့သဘောတရားဘုရားဘုရားတရားတန်ခါဆိုတဲ့ဒီတတရားဝတ္ထုပေါ်မှာဆုံးဖြတ်ချက်ပိုင်ပိုင်ချနိုင်တယ်အဲ့တော့သူကမမယွင်းယွင်းနဲ့သူကဆုံးဖြတ်ချက်မချအောင်ဒီတရားကဒီလိုမျိုးပြောတာသို့တော့ ဒီနေရာမှာအဲ့တတ္တဒီမုတ်တိနဲ့မိစ္ဆာဒီမောက်ခါဆိုတဲ့နှစ်ခုကိုတော့ဦးဇင်းတို့ကနားလည်ဖို့လိုတယ်အဲဒါလေးကိုလည်းတစ်ချက်နားလည်ခဲ့ရမယ်ပြီးမှဒါဆက်သွားတာပေါ့နောက်တစ်ခါပရဒ္ဒံနိစွာသောအကြောင်းနိစွာသောအကြောင်းနဲ့တတ္တရာဝတ္ထုပရဒ္ဌာနာနောက်တစ်ချက်ကဘာလဲတုံးဆိုတော့ဒါဓမ္မသဝနာဓာတိသောဓာပတ္တိယင်ကပရဒ္ဌာနာဝါဒီနိစွာသောအကြောင်းနည်းနဲ့နှစ်ချက်ရှိတာပေါ့အဲ့တော့နံပါတ်1အချက်ကဘာပြောတုံးဆိုတော့ ယုံကြည်ထိုက်သောတတ္တရာဝတ္ထုတွေဒီဒါနီးစွာသောအကြောင်းပဲအဲဒုတိယတစ်ချက်နည်းပြောမယ်ခုနတတ္တမတဝနာဓာတိသောတပတ္တိယင်ကသောတပတ္တိမေရဖို့ယံဒါအင်္ဂါ၄ပါးရှိတယ်ပေါ့အဲအင်္ဂါ၄ပါးတတ္တမတဝနာတပ္ပုရိတတ္တမတဝနာနောက်တကတပ္ပုရိတတန်တေဝယောနိတော်မနတိကာရဓမ္မနုဓမ္မပရိပတ္တိတို့ဒီ၄ပါးအဲ၄ပါးဒီဒါသောတပတ္တိရဖို့ယံအကြောင်းအင်္ဂါ၄ပါးအဲ၄ပါးဒီလည်းပဲ တရားဖြစ်ဖို့ရန်နှီးစွာသောအကြောင်းပဲအဲ့တော့ဆိုကြပါစို့တပ္ပုရိတတန်သေးဝဒါကြတဲ့သူတော်ကောင်းတရားတွေကိုပေါင်းသူတော်ကောင်းတပ္ပုရိတဆိုတဲ့ဒီသူတော်ကောင်းတွေကိုပေါင်းဖော်ရခြင်းသူတော်ကောင်းတွေကိုမိဝဲစိကပ်ပြီးတော့စိကပ်ခွင့်ရခြင်းဒီပင်လျင်ဒါတရားစစ်တရားမှန်ပေါ်ဖို့ရန်အကြောင်းနောက်တစ်ခါသူတော်ကောင်းတရားတွေကိုနာကြရတဲ့တတ္တမတဝနာဘုရားဘောပါဠိတော်လေးနဲ့ဒါကရာ ဒီကာစရှိတဲ့ရှိရှိဒါဆရာဆရာတွေကအဆုံးဖြတ်တီးကိုဒါကြတဲ့မှန်မှန်ကန်ကန်နဲ့ဒွန်သင်ပြတာရှိဆရာတွေရဲ့အဆုံးဖြတ်တွေအတိုင်းမှန်မှန်ကန်ကန်နဲ့ဒွန်သင်ပြတာနိုင်တဲ့တရားဓမ္မတွေကိုနာယူခွင့်ရပြန်တယ်ဒါဒီတရားဖြစ်ဖို့ရန်အကြောင်းတရားတစ်ခုတော့ယောနိတော်မနတိကာရမိမိကိုယ်တိုင်ကိုကလည်းမင်္ဂန်နဲ့နှလုံးသွင်းရှိရတယ်ပေါ့ အမင်္ဂတို့ကအနတ္တတွေနဲ့လက္ခဏာရေးသုံးနဲ့တင်းပြီးတော့မိမိတို့ကယုံနာဓမ္မသင်္ခါရတွေကိုနှလုံးသွင်းနိုင်နေဆိုဒါအကောင်းဆုံးယောနိတော်မနေတိကာရပြီးတဲ့အခါကျမှနောက်တစ်ချက်ကဓမ္မနုဓမ္မပရိပတ်တိမိမိတို့ကိုယ်တိုင်ကလေအဲဓမ္မနုဓမ္မပရိပတ်တိအမိရတဲ့ဒါဘုရားဟောပါဠိတော်ဒါဂရာတိနဲ့လျော်ညီတဲ့တရားတွေကိုကြင်ကြံကြိုးကိုအားထုတ်နေဖို့လိုတယ် အဲ့ဒီအကြောင်းအင်္ဂါဒီတာတရားတရားဖြစ်ဖို့ရနီးစွာတော့အကြောင်းပေါ့အဲ့တော့ဒီလိုဦးဇင်းတို့ဒီနေရာလေးမှာအဲ့တရားနဲ့ပတ်သက်လို့ပေါ့တို့တကတိအကြောင်းမှာဒီသတိထားစရာအကြောင်းလေးတွေနည်းနည်းထည့်ပြီးတော့ဒီမှာပြောကြရအောင်အဲ့တော့ဦးဇင်းတို့ရှိကတော့တို့တကကြီးတွေတကမကြီးတွေဟိုလေဒီဆရာတော်ဘုရားကြီးကတော့သူ့ကဟို ဇာလေးတပုတ်ပေါ့ဒါဒုက္ခဒုက္ခမှာတော့ဆရာတော်ကအင်တန်မှဒါကြပြားလေးဒီနဲ့ဒကာဒကမအပေါင်းကိုအတိပေးတဲ့နေရာမှာတော့ဒါအင်တန်ညောင်းရောက်တဲ့ဆရာတော်ကြီးတပါးပဲအဲဒီဒလီဆရာတော်ဘုရားကြီးကဇာလေးတစ်ခုစီထားခဲ့တာရှိတယ်ဒါကဘာလဲဆိုတော့တရားတရားနဲ့ပတ်သက်လို့ဦးဇင်းတို့ဟိုတတိထားရမယ်အချက်ပေါ့တရားတရားနဲ့ပတ်သက်လို့တတိထားရမယ်အချက်အဲ့တော့ဘာပြောလို့ဆိုတော့ နဖူးစွန်းနှင့်ဒူပွန်ခန်းကားကိုးကွယ်ပါလေဇရာလွဲကငရဲအပေအမြင့်တွေဟိုးຫນွေရှိလျားရာဆိုတဲ့တရားလေးတစ်ခုပေါ့တော့ဦးဇင်းတို့ကနဟိုစီးကတ်တဲ့အခါမှာကြည်ညိုတဲ့အခါမှာမိမိတို့ကဒါစင်စင်ရင်ချင်းနဲ့တခါလေဉာဏ်ပညာနဲ့တခါလေစီးကတ်ဖို့လည်းလို့အဲ့တော့ မိမိတို့ကိုယ်ွယ်စည်းကတဲ့ဇာသမားတွေသည်တကယ်မှန်မှန်ကန်ကန်တုံတင်ပြတာအစိုးဆုံးမနိုင်တဲ့တရားဇာကောင်းတမကောင်းမဖြစ်ခဲ့ပြန်ရင်အဲမိမိတို့မှာစည်းကကိုယ်ွယ်ရတာကနဖူးပုံးနဲ့ဒူးပုံးခံကနဖူးပုံးမဲ့ဒူးပုံးမဲ့ကိုယ်ွယ်စည်းကတယ်ဒါပေမဲ့ဇာလွဲတဲ့အခါမှာဒါမိမိတို့ဒါအပင်ငရဲကိုအမြင့်တွဲသွားနိုင်တယ်ဆိုတဲ့ထုံးပေါ့ဒါလေးတွေကိုတော့တို့တကကြီးတွေတကမာကြီးတွေဒီတတ္ထာဒီမောက္ခနေရာမှာပေါ့ဒါကိုထည့်ပြီးတော့ စဉ်းစားဖို့လိုတယ်။ဘာကြောင့်လဲဆိုတော့ဦးဇင်းတို့ဒီတရားတရားကိုပြောလို့ရှိတရားနဲ့ပတ်သက်တာပေါ့။တရားနဲ့ပတ်သက်တော့အိုးကဦးဇင်းတို့ဝိသုဒ္ဓိမဇမနာ125 126ဝိသုဒ္ဓိမပထမအုပ်ဒါအိန္ဒိရီညီမြအောင်ကျင့်ရမယ်ဆိုတဲ့အပိုင်းပေါ့။ဒီမှာအိန္ဒိရီ၅ပါးတတ္တနေရီဝရိယနေရီတတ္တနေရီတမာရီနေပြင်းနေရီဆိုတဲ့အိန္ဒိရီ၅ပါးဒီအိန္ဒိရီ၅ပါးကိုညီမြအောင်ကျင့်ရတယ် အဲ့ဒီ၅ပါးကိုညီမျှအောင်ကျင့်ပါမိမိတို့ကပฏิပတ်လမ်းပေါ်မှာမှန်မှန်ကန်ကန်နဲ့ရှောင်လန်းနိုင်အဲ့အင်ဒီ၅ပါးထဲမှာဥစ္စာပရမကတတ္တိန်တရီတဲ့တရားတရားအဲ့တော့တရားတရားဒီလည်းပဲသူကအင်ဒရီတပါးပေါ့အဲ့တော့တရားတရားကိုဒီအင်ဒရီတွေညီမျှအောင်ကျင့်တဲ့အပိုင်းမှာကယ်၍သရတရားကပေါ့တိတ်ပြီးတော့လွန်သွားတယ် ဒါတရားကအားကောင်းတယ်သာသေဟိတအတ္တိန္ဒရိယံဘလောဟောတိဣဒရာနိမန္တာနိကောင်းသွားတယ်ဒါတရားကအားကောင်းပြီးတော့တစ်ဖက်ကဘာဖြစ်တုံးဆိုတော့ကျန်တဲ့ပေါ့အိန္ဒြိ၅ပါးဆိုတော့ကျန်တဲ့တတ္တာဆိုတော့ဝရိယရဲ့တတိရဲ့တမာရိရဲ့ပညာရဲ့ရှိအဲအိန္ဒြိ၅ပါးကနှုံသွားပြီအားနေသွားပြီအဲ့တော့ဒီအိန္ဒြိတွေကညီမျှဖို့လိုတယ်တခုကသိပြီးတော့အားကောင်းသွားပြီဆိုရင်ကျန်တဲ့ အိန္ဒြေကအလိုလိုသူကနောက်လိုက်ဖြစ်သွားနောက်လိုက်တယ်မဟုတ်တော့သူကဘာဖြစ်သွားလုံးသူတော့နှုံသွားတာပေါ့နှုံသွားတယ်လို့ပြောခြင်းကဘာလဲဆိုတော့သူကအဲ့မှာကျန်တဲ့တရားတရားကတိတ်အားကောင်းသွားရင်တဲ့ဘာဖြစ်တော့တာတော့တာတော့ဝရိယန္တရိယံပကကိစ္စံကာတုံနသဂောတိအဲ့လိုဖြစ်သွားပြီဆိုရင်ဘာလဲတော့ဝရိယန္တရိယံဝရိယန္တရိတိဝရိယကပကကိစ္စံချီမြောက်ခြင်းဆိုတော့သူကဒီတံမြုပ်တရားတွေကိုပေါ့ ဒီမိမိလုပ်နေတဲ့အလုပ်ပေါ်မှာတခါလေချီမြောက်ထားတဲ့သဘောမြောက်ပင်ထားတဲ့သဘောရှိတယ်ဝရိယပါဒါကြောင့်မလို့ဝရိယလေးကောင်းနေတဲ့အခါကျတော့အလုပ်ပေါ်မှာတခါလေဒီဇိုင်းမမှန်နဲ့အာသွန်ကွန်ဆိုင်လုပ်နိုင်တာဘာလို့လဲဆိုတော့သူကရှင်မောရှင်မဲ့စိတ်စိတ်တိတ်တွေကိုသူကချီမြောက်ထားတဲ့သဘောရှိတယ်မြောက်ပင်ပေးထားတဲ့သဘောရှိတယ်အဲ့မှာအဲ့ဒီဝရိယကဘာဖြစ်လို့တော့ပက္ခကိစ္စချင်းမြောက်ခြင်းကိစ္စကိုကာတုံပြုခြင်းကနတကောတိမစွမ်းနိုင်တော့ဘူးအဲ့တော့ဝရိယကလည်းသူ့အလုပ်သူမလုပ်နိုင်တော့ ဘာဖြစ်လို့လွန်သွားတရားကလွန်သွားလို့ဘာကလွန်သွားလို့တရားကလွန်သွားလို့တရားကလွန်သွားလို့အဲ့တော့တို့တကကြီးတကမကြီးတရားတရားဒီဦးဇင်းတို့ပြီးခဲ့တဲ့အပတ်ကဟောခဲ့လို့ပေါ့တရားတရားဒီလက်နဲ့လက်တူတယ်မိမိတို့တဏ္ဍာမှာတရားရှိဖို့တော့လိုတယ်အဲတရားမရှိလို့ရှိရင်ခုနဘုရားစရှိတဲ့သူတော်ကောင်းတွေဘလို့ပင်ချီးမြှောက်ခြင်းချီးမြှောက်ပြီးတော့ညာလည်းပဲချီးမြှောက်လို့မရဘူးဒါကြောင့်မလို့တရားတရားတော့ရှိဘူးသို့တော့ အဲ့ဒီတရားတရားကရှင်းရှင်းရည်တိုက်တဲ့တရားတရားတွေလွန်သွားတယ်အဲလွန်သွားပြီဆိုလို့ရှိရင်သူကကျန်တဲ့သူနဲ့ရှင်တွဲပြီးဖြစ်နေတဲ့အိန္ဒိရီကသူတို့ကပုံမှန်လုပ်ငန်းကိစ္စဆောင်ရွက်မှုတွေကိုမလုပ်ဆောင်နိုင်တော့ဘူးလို့ဒီလိုလဲနားလဲရတယ်နောက်တကဘာဖြစ်တော့ဒါဝရိယကကြီးမြောက်ခြင်းကိစ္စကိုမလုပ်နိုင်တော့ဘူးနောက်တကတတိန္ဒရိယံတတိန္ဒရိတတိန္ဒရိဒီတတိတရားကဥပဒါနာကိစ္စံအာယုံမှာတခါတည်းတစိုက်မမတ်နဲ့တခါတည်း တည်နေခြင်းဆိုတဲ့လုပ်ငန်းကိစ္စကို ကာတုံပြုခြင်းငါနာတကောဒီမစွမ်းနိုင်တော့ဘူး။ဟောတတိကလည်းအာယုန်လေးတစ်ခုပေါ်မှာတခါလေးတည်နေဖို့ရမစွမ်းနိုင်ပြန်ဘူးတဲ့။နောက်တစ်ခါသမာဓိနရိယံသမာဓိနရိတိဟောသမာဓိတရားအဲ့သမာဓိတရားကလည်းဘာဖြစ်တော့အဝိခေပကိစ္စံအာယုံမှာမပြတ်လွင်ခြင်းဆိုတဲ့ကိစ္စကိုကာတုံပြုခြင်းကနာတကောဒီမစွမ်းနိုင်တော့ဘူး။သမာဓိကလည်းအာယုံတစ်ခုပေါ်မှာတည်နေအောင်မစွမ်းနိုင်ပြန်ဘူး။နောက်တစ်ခါ ပင်ငိန္ဒရိယံပင်ငိန္ဒရိတိကဒသနာကိစ္စံဟုတ်တိုင်းမှန်စွာသိချင်းမြင်ခြင်း၌သိချင်းမြင်ခြင်းကိစ္စ၌ကာတုံပြုခြင်းကနာတကောတိမစွမ်းနိုင်မြန်တော့ဘူး။ဟောပညာကလည်းပဲသူ့ကဲတကားတဲ့အာယုန်တွေကိုကိုယ်ကိုယ်ပြပြနဲ့တကားတဲ့မှန်မှန်ကန်ကန်သိမြင်ခြင်းဆိုတဲ့လုပ်ငန်းကိစ္စကိုလုပ်ခြင်းကမစွမ်းနိုင်တော့ဘူး။အဲ့လိုဆိုရင်အဲ့သူတော်ကောင်းတယောက်ဒီဓမ္မလမ်းကြောင်းမှာသူကဘာဖြစ်သွားမလို့ဆိုတော့အဲ့ဒါဟို ဖြောင်းဖြောင်းတန်းတန်းနဲ့သူကဆက်ပြီးတော့မလျှောက်လန်းနိုင်တော့ဘာဖြစ်လို့လဲဆိုတော့တရားလွန်သွားလို့ဒါကြောင့်မလို့ဒီအိန္ဒြေ၅ပါးကိုညီမျှအောင်ကျင့်ရမယ်အပိုင်းပေါ့တတားရဲ့ဝရိယရဲ့တတိရဲ့သမာဓိရဲ့ပညာရဲ့ဒီအိန္ဒြေ၅ပါးအဲအိန္ဒြေ၅ပါးမိမိတို့ကညီမျှနေဖို့လိုတယ်အဲ့တော့အဲ့အိန္ဒြေ၅ပါးထဲမှာခုနတတ္တာနဲ့ပညာပေါ့တတ္တာနဲ့ပညာတလွဲ့ ဝရိယနဲ့တမာတိတို့တတိကတော့အမြဲတမ်းလိုအပ်နေတဲ့တရားဖြစ်တယ်အဲ့တော့အဲ့အိန္ဒြေ၅ခုကသူညီမျှဖို့လိုတယ်အဲ့တော့တတ္တာနဲ့ပညာညီမျှရမယ်အဲ့တော့တတ္တာကလွန်ရင်ခုနပြောတဲ့အိန္ဒြေကျန်တဲ့အိန္ဒြေ၄ပါးကမိမိတို့ကလုပ်ငန်းဆောင်တာတွေကိုကောင်းကောင်းမဆောင်ရွက်နိုင်တော့ဘူးအဲ့လိုလေမိမိတို့ကနားလဲရတယ်အဲ့တော့ဒီမှာတာရကလေးတစ်ခုပေါ့ ဒီအပိုင်းကိုဦးဇင်းတို့ကပြောရင်းနဲ့ဘာနဲ့တွဲပြောရင်ကောင်းမလဲဆိုတော့ဟုတ်ကကမ္မဌာနကမ္မထမ်းပေးတဲ့အပိုင်းလေးနဲ့တွဲပြီးတော့ပြောရင်တော့တို့တကကြီးတကမကြီးပို့ပြီးတော့နားလည်လိမ့်အဲ့တော့သူကဗလဝတ္တတော်ဟိမန္တပညောမုဒ္ဒပတ္တနောဟောတိအဝိထုတမိန်ပတိတတိဒါလေးကတစ်ချက်ပေါ့နောက်တကဗလာဝံပညောမန္တတတော်ကေရာတိကပက္ခံပဇတိဒီနှစ်ချက်ပေါ့ အဲအဲ့နှစ်ချက်ကလေးကိုဦးဇင်းတို့ကနားလည်ဖို့လို့ဒါကတတ္တာနဲ့ပညာပိုင်းကိုပြောတယ်နောက်တစ်ခါကကဝရိယနဲ့ဒါတမာတိကလည်းသူကတတွဲအဲ့တော့ဝရိယကသိပြီးတော့ခါတဲ့အားကောင်းတယ်ဒါပေမဲ့တမာတိကနောက်ကမလိုက်နိုင်မလိုက်နိုင်လို့ရှိရင်ဘာဖြစ်တော့လဲသူကပြန့်လွင်သွားတာပေါ့စိတ်ကတမာတိမဖြစ်ပြန်တော့ဘူးပြန့်လွင်တဲ့ဘက်ရောက်တယ်ဒီကလေးတမာတိကသိပြီးတော့အားကောင်းတယ်ဝရိယကမလိုက်နိုင်ပြန် အဲဝရိယနိုင်ဝရိယကမလိုက်နိုင်ရင်သူကကောတိတဘက်ကိုရိုင်းပြီးတော့ဌိနမိတ်တာဝင်တတ်တယ်သဘောရှိတယ်ဒါဝရိယနဲ့တမာတိပေါ့အခုပြောနေတဲ့တတ္တာနဲ့ပညာမှာခုနတရားတရားကတိတ်ပြီးတော့အာကောင်းတယ်ပညာကနှုံသွားတယ်ပညာကနှုံသွားရတာမုဒုပဒနာအချိအနည်းမှာယုံကြည်တတ်တဲ့သဘောရှိတယ်အဝိတုကသမိပတိတတိယုံကြည်ဝတ္တတရားဝတ္ထုမဟုတ်တဲ့နေရာတွေမှာသွားပြီးတော့မိမိတို့ကယုံကြည်နေတတ်တယ်ပေါ့ နောက်တခါပညာကသိပြီးအာကောင်းပြန်နေအဲဒါပေမဲ့တရားကနှုံနေပြန်နေတရားကမလိုက်နိုင်အဲ့တော့ပညာအာကောင်းနေတရားကမလိုက်နိုင်ဘာဖြစ်လို့ကိလာတိကဘက်ကပဇယ်တိတော့အောက်ကျစ်တဲ့ဘက်ကိုရောက်သွားပြန်နေသူကတော့နည်းနည်းလေးဗာပြောထားတော့ဆိုတော့ဘေတိတမုဋ္ဌိတော်ဝိယာရောကောအတ္တိကိစ္စဟောတိတဲ့ဒါကလည်းစိလွန်သွားတဲ့ယောဂလိုပဲသူကအခုကပါခက်သွားတယ်ဒါကတော့ပညာလွန်ပြီးတော့တရားကနောက်ကမလိုက်နိုင်ဘူး အဲ့လိုအတွဲလေးမှာဦးဇင်းတို့ဒီခုနဆရာရွေးချယ်တဲ့အပိုင်းလေးနဲ့ဒီတရားတရားကိုဦးဇင်းတို့တွဲပြောဖို့လိုတယ်အကြောင်းကတော့ဦးဇင်းတို့တာဝကများဟာဆရာနဲ့ကင်းပြီးတော့သူကသစ္စာလေးပါးကိုထိုးထွင်းပြီးတော့သိနိုင်တယ်ဆိုတာမရှိဘူးအဲ့တော့ဓမ္မသာဝရဘုရားရှင်များမလို့ဘုရားရှင်ကတပတ်တာဝကဆိုလို့ရှိရင်ဦးဇင်းတို့ရှင်သာရိပုတ္တရာရှင်မမောကလန်ရှင်မမောကလန်တို့ဒီပင်နေသစ္စာလေးပါးကိုတလုံးတပါးတာတခါတည်း တပါးသူထံကမှာပရာဒေါဇဂောဒောလို့ခေါ်တယ်သူတစ်ပါးထံကကမနာယူရင်တစ္ဆာလေးပါကိုထိုးထွင်းသိနိုင်တဲ့စွမ်းရည်မရှိဘူးအဲ့တော့ယနေ့ဦးဇင်းတို့လိုမျက်မှောက်ပေါ်လीလူတကာကြီးတွေတက္ကမကြီးတွေဦးဇင်းတို့အားလုံးဒေသလေးပါးကိုထိုးထွင်းသိနိုင်ရည်ဗုဒ္ဓရဲ့အဆုံးအမတွေအတိုင်းမမှန်ကန်ကန်ကြည့်မှုဆိုတာဦးဇင်းတို့မှာဆရာကောင်းတမားကောင်းရှိဖို့လိုတယ်အဲဆရာကောင်းတမားကောင်းကိုရွေးချယ်နိုင်ဖို့လေလိုတာပေါ့ဒါကြောင့်မလို့ခုနပြောတဲ့ဒါလေဒီဆရာတော်ဘုရားကြီးရဲ့အဆုံးအမက နဘူးစွန်းနဲ့ဒူပုံခန်းကကိုးကွယ်ပါလေဆရာလွက်ကငရဲအပေအမြင့်တွေဝုတ်နွယ်ရှည်လျားရာတန်တရာကပိုးပြီးတော့ရှည်လျားသွားတတ်တယ်။အာဆရာကိုမိမိတို့ကမရွေးချယ်တာအဲ့တော့ဆရာကိုဘာနဲ့ရွေးချယ်ရမလဲဆိုလို့ရှိရင်ခုနပြောတယ်တတ္တာနဲ့ပညာအဲ့တော့အင်္ဒြေ၅ပါးထဲမှာခုနဝရိယနဲ့တမာတိဆိုတော့တကယ်အထုတ်တဲ့အပိုင်းမှာဒါပေမဲ့ဆရာကိုရွေးချယ်တဲ့အပိုင်းမှာတော့ဦးဇင်းတို့တရားနဲ့ပညာနဲ့ တွေးပြီးတော့ညီညီမျှမျှနဲ့ဆရာကောင်းကိုမိမိတို့စီကတ်ထားဖို့လိုတယ်အဲ့လိုဆရာကောင်းကိုစီကတ်နိုင်ပါမှဒါမိမိတို့ဒီလိုလားတောင်းတတယ်မိမိတို့ဒီတန္တရာဝဒုက္ခကလွတ်မြောက်လွတ်မြောက်ကြအောင်ကျင်ကောင်းနေပေါ့မိမိတို့ကမမကန်ကန်နဲ့ဒါတော့တို့တကကြီးတို့မကြီးနားလဲဖို့လိုတယ်အဲ့တော့ဒီနေရာမှာဒါဆိုကောင်းပြီအဲ့တော့ဦးဇင်းတို့ ဒီဆရာရွေးချယ်တဲ့အပိုင်းပေါ့ဆရာရွေးချယ်တဲ့အပိုင်းနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီဝိသုဒ္ဓိမှန်ပါပဲဦးဇင်းတို့ဗာလေးပြထားတော့ဆိုတော့ဟလာကမ္မဌာနဒါယကမ္မဌာနဒါယဒါယကဝန္ဒနာဆိုပြီးဒီအပိုင်းလေးတစ်ခုကိုဝိသုဒ္ဓိမှန်မှာအကျေတုံးနဲ့ဦးဇင်းတို့ရှင်းပြထားတာရှိအဲတော့ကမ္မဋ္ဌာန်းကိုယူခြင်းတဲ့သူတော်ကောင်းတွေကမ္မဋ္ဌာန်းအထုတ်တော်မယ်ဘုရားရှင်ကအဆုံးအမတိုင်းကျင့်တော်မယ်ဆိုရင်ကမ္မဋ္ဌာန်းပေးနိုင်တဲ့ပေါ့ဆရာကိုတော့ရွေးချယ်ရတယ် မိမိတို့ဇီကကိုကိုယ်တဲ့ဇေယသည်ကမ္မထံကိုစနစ်တကျပေးတတ်တဲ့ဇေယဖြစ်ဖို့လိုတာပေါ့အဲ့တော့ဒုဒကကြီးတေကမာကြီးနာဘူးဝိသာတော့ဖြစ်လေပိယောကရုဘာဝနိယောဟောဒါစဝဆနကမောဂံမိတင်သာကထံကတာနောဇဌာနိနိယောနိယောဇကောတိဆိုပြီးတော့ဒီလိုဒါဦးဇင်းတို့ဝိသုဒ္ဓိမကဒီကာရာလေးကိုကိုထားတာ ငုတ်တရအနိဗ္ဗာန်မှာလာတဲ့ဂါထာလေးအဲ့တော့အဲ့ဒါကတော့မိမိတို့မိမိတို့ရွေးချယ်ရမယ်ပေါ့ဆရာဒီဒါဒီပိယောဇချစ်ခင်မြတ်တို့ရတဲ့ပုဂ္ဂိုလ်အဲဒါလိုဖြစ်ရတယ်အချစ်ခင်မြတ်တို့ရတဲ့ပုဂ္ဂိုလ်ဆိုတာသူကတကတခါတည်းတိလာတွေနဲ့လည်းပြည့်စုံတယ်နောက်တခါကျင့်စဉ်ပိုင်းမှာလည်းကျွမ်းကျွမ်းကျင်ကျင်နဲ့ဒါတုံတင်ပြတ်တာနိုင်တဲ့ဆရာသမားမျိုးဖြစ်ရတယ်အဲအဲ့လိုဆရာသမားမျိုးထံမှာမိမိတို့ကနိနာခံပြီးတော့ဒါလေ့လာဘာမှမိမိတို့အတွေ့ ဒီကမ္မဋ္ဌာန်းတရားတွေကဒါအောင်မြင်ပေါင်းမြောက်မယ်မှန်မှန်ကန်ကန်နဲ့ကျင့်စဉ်တစ်ခုကိုမိမိတို့ကကျင့်နိုင်မယ်ဒါကြောင့်မလို့ဒါဆရာလိုတယ်ပေါ့နောက်တစ်ခါဘာဖြစ်လို့ဆိုတော့ဂရုဇာတဲ့ကြောက်တိတန်တို့အလေးကတုပြုအပ်ခြင်းဒီ၎င်းအဲမိမိရွေ့ကျင်လိုက်တဲ့ဇာတိတကယ့်ကိုအလေးကတုပြုတိုက်တဲ့ပုဂ္ဂိုလ်သီလသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မျိုးလည်းဖြစ်ဖို့လိုတယ်ဒါတစ်ချက်အဲတော့နောက်တစ်ခုကဘာလဲဆိုတော့ ဘာဝနိယောဇာချီးမွမ်းထိုက်သည်၎င်းနဲ့မေတ္တာစိတ်ကိုပွားစေတတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ရတယ်။ဒါကလည်းဆရာရဲ့ဂုဏ်တစ်ခုပေါ့။နောက်တစ်ခါဝတ္တာဇာသူတော်မတို့စုဆုံးမှဒီကိုလည်းပဲနာခံတတ်တယ်။အဲ့တော့တခါလေးမှတခါလေးဆရာနဲ့တပည့်ဆွေးနွေးတဲ့အခါမှာလည်းပဲဆွေးနွေးခံနိုင်ရတာပေါ့။အဲဝဇနခမောဇာသူတော်ဘာတို့အစုကိုလည်းခံနိုင်တယ်။ကိုကိုလာပြီးတော့တခါလေးဟို အကြောင်းအကျိုးနဲ့ထောက်ပြရင်လည်းကိုကလက်ခံနိုင်တဲ့စွမ်းရည်ရှိရတယ်နောက်တစ်ခါဂံဗီရကတ္တာနည်းနည်းတဲ့တရားတွေကိုလည်းဟောပြောတတ်ဟောပြောတတ်ရမယ်အဲ့တော့နည်းနည်းတဲ့တရားတွေဆိုတော့ဒီမှာတော့တစ္ဆာပရိစ္ဆာသမုပ္ပါစသည်ဆိုတော့တစ္ဆာလေးပါးနဲ့ဆက်ရှင်တဲ့ဇာကားတွေပရိစ္ဆာသမုပ္ပါနဲ့ဆက်ရှင်တဲ့အကြောင်းကျိုးဆက်နမှုပရိစ္ဆာသမုပ္ပါနဲ့ပရိစ္ဆာသမုပ္ပါနဲ့ပတ်သက်ရင်လည်းပဲကိုကကိုစည်းကပ်တဲ့ဆရာသမားဒီတခါတဲ့နည်းနည်းနည်းနည်းနဲ့ဗာဠိတော်အထာကထာနဲ့ကိုက်ညီစွာနဲ့ဒါသွန်သင်ပြသနိုင်တဲ့ဆရာသမားမျိုးဖြစ်ရမယ် နောက်တကအကြောင်းမဟုတ်သည်၌တခါလေမတိုက်တွန်းရဘူးပေါ့အဲ့တော့ဆိုလိုရင်းကအကျိုးမရှိတဲ့အရာမျိုးတွေမှာတားမြစ်ပြီးတော့ဆုံးမတတ်တဲ့ဆရာသမားမျိုးလည်းဒါကတော့မတော်ဘူးအဲဒီယူဆကတော့လွဲကျော်နေတယ်စသည်အပြင်ဒီလိုမျိုးဖြောင်းပြန်ပေးနိုင်တဲ့ဆရာသမားလည်းဖြစ်ရမယ်အဲ့လိုဆရာသမားမျိုးကိုဒါမိမိတို့ကရွေးချယ်ပို့လေလိုတယ်ဒါမှသာလျှင်အဲ့လိုရွေးချယ်တဲ့အပိုင်းမှာတော့ဘာကပြဋ္ဌာန်းနေတုန်းဆိုတော့ခုနတရားနဲ့ ပညာကအပြာထမ်းတယ်ဒါဆိုလည်းယုံကြည်ချက်လည်းရှိရမယ်တစ်ဖက်ကပညာဆိုတဲ့အကောင်းဆုံးနှစ်တန်ကိုမိမိကိုယ်တိုင်ကလည်းဓမ္မပုဒ္ဒတနဲ့နားလည်ထားပြီးသားလည်းဖြစ်ရနားလည်သင်တဲ့လောက်နားလည်ရအဲ့လိုတရားကလည်းနောက်ကပါတယ်ပညာကလည်းနောက်ကပါတယ်ဆိုရင်တော့ဒါမိမိတို့ရွေးချယ်မှုကတော့ဒါအကောင်းဆုံးရွေးချယ်မှုဖြစ်ပြီးတော့အဲ့ဇာကောင်းသမားတွေသမားကောင်းတွေကတုံသင်ပြတာမှုအောက်မှာမိမိတို့ဒီဒါသေတ္တလေးပါကိုအဲ့ဒါမျက်မှောက်ပြုနိုင်တဲ့ထီအောင် ဒါမှန်ကန်တဲ့ကျင့်နေတခုပေါ်မှာမိမိတို့ရှောင်လန်းပြီးတော့ကျင့်ကြံကြိုးကိုအားထုတ်နိုင်မှာဖြစ်တယ်အဲ့တော့တရားပဲကိုကရှေးကပြဋ္ဌာန်းတယ်တရားပဲရှေးကပြဋ္ဌာန်းရင်ဘာဖြစ်တတ်တော့ဆိုတော့သိပြီးတော့ပေါ့ဒီနေ့မျက်မှောက်ခေတ်လို့ပြောကြမယ်ဆိုရင်ဂုံတရင်ကြီးတယ်ကြော်ကြားတယ်ပေါ့အဲဂုံတရင်ကြီးတယ်ကြော်ကြားတယ်ဂုံတရင်ကြီးတယ်ကြော်ကြားတယ်ဆိုရင်လူကတို့တကကြီးတွေဒီမှာကြီးစဉ်းစားကြည့်ပေါ့သိပြီးတော့ဂုံကြီးတဲ့ပုံကိုဂုံတရင်ကြီးတယ် နာမည်ကျော်ကြတယ်ဆိုအဲ့နောက်ကိုတော့လူတွေကအများစွာလိုက်တက်ကြတဲ့သဘောတဘာဝရှိအဲ့တော့များစွာလိုက်လိုက်လို့ရှိရင်အဲ့မှာယုံကြည်တယ်ယုံကြည်တယ်ကနေဘာဖြစ်လာတော့ဒါကတိတ်ပြီးတော့အားကောင်းလာတယ်ကြီးညိုတယ်ကြီးညိုတယ်ကြီးညိုရင်နောက်ကနေပြီးတော့အဲဒီတင့်မတင်ဆိုတာကိုစင်ရင်လိုက်တဲ့ပညာကအလိုလိုရော့ကျသွားတယ်ပညာကဒီရော့ကျသွားလို့ရှိရင်ဘာဖြစ်တတ်တော့ဆိုတော့မိမိတို့ကဒါတရားဒီအဲ့ဒါမှန်မှန်ကန်ကန်နဲ့ ယုံကြည်တဲ့တရားမျိုးမဟုတ်လို့ရှိခဲ့ရင်ပေါ့မိမိတို့အတွက်များစွာမှာဒါနဲ့နာတယ်ဒါကြောင့်မို့လို့ဒါဆရာကောင်းသမားကောင်းကိုလည်းဒါကြကြနနာနဲ့ကိုကရွေးချယ်တတ်ဖို့တော့လိုတယ်အဲ့မှာတစင်ပေါ်တွေဦးဇင်းတို့ဒီနေရာလေးမှာဒါတခါကြီးတခါမကြီးတွေဘုဒ္ဓတရပေါ်ပေါ့ဒီဆရာရွေးချယ်တဲ့အပိုင်းလေးနဲ့ပတ်သက်လို့ပေါ့အဲ့တော့ဘုဒ္ဓတရပေါ်လေးဗာလေးတစ်ခုထပ်ပြောချင်တော့ဆိုတော့ တော့ဆရာရွေးချယ်တော့မယ်ဆိုရင်အဲ့ဆရာမြုပ်သည်တဲ့သူကဧဝရုဘောဟိတန္တိတရောဟွန်တာနုရကတောပဝေနိပါလကောအာဇရိယောအာဇရိယမတိကောဝါဟောတိနာအတနောမတိကောဟောတိအဲဆရာကမှပြည့်စုံရမယ်ပေါ့အရေးချင်းနေရှိအဲ့တော့အရေးချင်းတွေကဘာလဲလို့မေးတဲ့ကကြသုသောကပြောတဲ့သူက ဒီတရားတွေကိုအားထုတ်တဲ့အခါမှာတဲ့အဲ့ဒါဧဝရူပတန္တတန္တိတရောတဲ့ပါဠိတော်အထာဂရနဲ့လျော်ညီတာမျိုးကို သူကအမြဲတမ်းပဲညွှန်ပြတယ်အဲ့တော့ဆိုကြပါစို့ဆရာသမားတယောက်ဒီတဲ့မိမိရဲ့အတ္တနောမတိကိုရှင်းမထားရဘူးအတ္တနောမတိဆိုတာကိုယ့်ရဲ့အယူအဆပေါ့ကိုယ့်ရဲ့အယူအဆကိုဘယ်တော့မှရှင်းမပြထမ်းဘူးအဲ့ဒါဆရာကောင်းတစ်ခုရွေးချက်မယ်ဆိုအဲ့တော့ဒီမှာဒကာကြီးတွေဒကာမကြီးတွေပေါ့လေဟိုပြည့်ပြည့်စုံလေးပြောရင်တော့ ဦးဇင်းတို့ဆရာထဲမှာဆိုရင်တော့မိကောင်းဆွေကောင်းဆရာထဲမှာဆိုရင်တော့ဘုရားရှင်ဒီတော့ဒါအကောင်းဆုံးပဲဒါမိကောင်းဆွေကောင်းတနည်းအားဖြင့်ဆရာကောင်းပဲအဲ့တော့ဘုရားရှင်ကိုရရင်တော့အကောင်းဆုံးပေါ့အဲ့တော့တို့တကကြီးဒီကမကြီးဒီနေ့မျက်မှောက်ခင်မှာဦးဇင်းတို့ကဒါဘုရားရှင်ကတော့မရနိုင်တော့ဘူးကိုစီကပ်ဖို့ဆရာအဖြစ်ဘုရားရှင်မရနိုင်ရင်သူကဘာပြောတော့ခုနအတ္တိမဟာတာဝကအဲ့ဒါအကတာဝကမဟာတာဝကဒီကိုလေကိုကဒါဆရာအဖြစ်နဲ့စီကပ်ခွင့်ရဒါလည်းအကောင်းဆုံးပဲအကယ်၍အဲ့ဒါမှမရဘူး ဆိုလို့ရှိရင်ဘာဖြစ်တော့တက်စင့်တက်ပြီးတော့ခုနရဟန္တာပုဂ္ဂိုလ်ပေါ့ရဟန္တာပုဂ္ဂိုလ်မျိုးရဟန္တာပုဂ္ဂိုလ်မှမရရင်ခုနအနာဂံအနာဂံမှမရရင်တက္ကရာဂံတက္ကရာဂံမှမရရင်သောတာပန်ပေါ့အဲ့လိုသောတာပန်ပုဂ္ဂိုလ်ရိယသူတော်ကောင်းဆိုတာလေတကကြီးတကမကြီးတွေဦးဇင်းတို့မိမိကိုယ်တိုင်ကမှအဲရိယသူမွန်သူတော်ကောင်းတဦးမဖြစ်ခဲ့ရင်လည်းပဲမိသူသည်ဒါရိယသူတော်ကောင်းမှာဆိုတာကိုမိမိတို့အနေနဲ့ကတကယ်ပိုင်ပိုင်ခြားခြားသိနိုင်ဖို့ကတော့ဘယ်လို့မှမဖြစ်နိုင်ဘူး အဲ့လိုမဖြစ်နိုင်ရင်နောက်ဆုံးတစ်ခုသူကနည်းနည်းလေးလျှော့ပြီးတော့ဘာပြောတော့ဆိုတော့ဒါဆိုလို့ရှိရင်တဲ့အဲ့ဒါပိဋကသုံးပုံဆောင်နိုင်တဲ့ပေါ့ပုဂ္ဂိုလ်မျိုးပေါ့ပိဋကသုံးပုံဆောင်တဲ့ပုဂ္ဂိုလ်မျိုးဒီဒါအကောင်းဆုံးဆရာပဲဘာလို့လဲသူကပိဋကမှာနှံ့ဆက်နေလို့အဲ့လိုမှမဟုတ်ရင်ခုနပြော ပိဋကသုံးပုံခုနဟိုယန္တာပုဂ္ဂိုလ်တွေမရဘူးဆိုရင်ခုနဇန်သမာပတ်တွေရတဲ့ပုဂ္ဂိုလ်မျိုးပေါ့အရမမရဘူးဆိုခုနပြောတယ်ပိဋကသုံးပုံဆောင်ပိဋကသုံးပုံဆောင်မှမရရင်ပိဋကနှစ်ပုံဆောင်နှစ်ပုံဆောင်မှမရရင်တစ်ပုံဆောင်ပေါ့ တပုံဆောင်မှမရလို့ရှင်ခုနနိကေ9ရက်လောက်တော့ကျွန်းကျွန်းကျင်ကျင်နဲ့ပါဠိတော်ဒါဂရနဲ့သင်ကြားထားတဲ့ဆရာမျိုးဖြစ်ရမယ်ဆိုပြီးတော့ဒါရှေ့ရှေ့ဆရာတော်တွေကဒီဝိသုဒ္ဓိမတ်ကိုပဲကိုးပြီးတော့ဒီလိုဒါတွင်တင်ပေးကြတယ်အဲ့တော့ဝိသုဒ္ဓိမတ်မှာလည်းတို့တူပဲဒါကြောင့်မလို့အဲ့ဒါပိဋကသုံးပုံမှာမတတ်မြောင်ရင်ခုနနိကေ9ရက်လောက်ကိုပါဠိတော်ဒါဂရနဲ့ဒီလိုမျိုးလေ့လာထားနိုင်တဲ့ဆရာကောင်းတမကောင်းတော့ဒါစီကတ်တင်နေတဲ့အဲ့လိုဇာကောင်းသမားကောင်းကိုစီကတ်ရင်ပါဒါတော့ဒီတော့ဦးဇင်းတို့ဒီနေရာလေးမှာတစ်ချက်တခါကြီးဒီကမာကြီးရက်ကြည့် အဲ့တော့ဦးဇင်းတို့ကဘုရားစရှိတဲ့ဒီဆရာကောင်းတွေလည်းမရနိုင်တော့ဘူးနောက်တကအက္ခတာဝကမဟာတာဝကလည်းမရနိုင်ဘူးဟောနောက်တကယန္နာပုဂ္ဂိုလ်ယန္နာပုဂ္ဂိုလ်ဆိုတာတော့ဦးဇင်းတို့ဟိုရှိတော့ဒီဒီသမားမိမိစီးကတဲ့ဆရာသမားရန်နာဖြစ်မဖြစ်ဆိုတာမိမိတို့ကိုယ်တိုင်ကတဏိတန်ချမဆုံးပြတ်နိုင်ဘူးနောက်ကသောတာပန်အနာဂံတဂါတဂံသောတာပန်ဆိုတဲ့အရိယာသူတော်ကောင်းမျိုးလည်းပဲမိမိတို့ကအဲ ဘယ်ပုဂ္ဂိုလ်ကတော့ဘယ်ဆရာသမားကတော့အရိယာပုဂ္ဂိုလ်ပါလို့ဆုံးဖြတ်ချက်မချနိုင်တဲ့အခါရွေးချယ်ဖို့ခက်တယ်အဲ့တော့တိတာမြင်တာကတော့ခုနစံပီကိုနှံ့တဲ့ပုဂ္ဂိုလ်တွေကတော့တိတာမြင်တာတယ်အဲ့တော့ဇာပီနှံ့တဲ့ပုဂ္ဂိုလ်တွေကိုမိမိတို့ကရွေးချယ်ဖို့လိုတယ်ဘာကြောင့်လဲဆိုတော့အခုဒီမှာပေါ့အဲ့လိုမျိုးဆရာသမားတခုပေါ့ခုနပါဠိတော်ဒါဂရာတွေကိုနန်းနန်းနင်းနင်းတက်မြောက်ထားတဲ့ဆရာသမားဖြစ်ခဲ့ရင်တဲ့အဲ့ဆရာသမားကခုနဘာကြီးတော်မှာလာတဲ့အတိုင်းသူကအစဉ်အတိုင်းသူကပြတယ်နောက်ရှေ့ဆရာသမားတွေဆရာတွေတင်ပြထားတဲ့အတိုင်းသူကညွှန်ပြတယ် အဲ့တော့နောက်တစ်ခါဘာဖြစ်လို့ဆိုတော့အဲ့ဇာတိကတုံတင်ပြတမှုကိုသူကမစွန့်ဘူးရှေ့ကဇာတိအစဉ်တိုင်းပေါ့ဇာကောင်းသမားကောင်းတွေအစဉ်တည်းကျင့်သုံးလာတဲ့တုံတင်ပြတထားတဲ့နီလန်းတွေအတိုင်းသူတို့ကတုံတင်ပြတတယ်အဲ့တော့ဆိုကြပါစို့ဒကာကြီးတွေဒကာမကြီးတွေဘုရားဟောတဲ့မှာရှိတယ်တို့ဒကာကြီးတွေဒကာမကြီးတွေအမြဲတမ်းကြားဖို့တယ်ပေါ့အဲတတ္တာသီလသမာဓိပညာတိက္ခာ၃ရပ်အစဉ်တိုင်းကြည့်ရမယ်ဒါဒကာကြီးတွေအမြဲတမ်း အဲ့တော့စဉ်းနှင်းကြည့်မယ်ဆိုတဲ့ဘက်မှာမိမိတို့မဟုတ်တမာတိတရားတွေမလိုပါဘူးပညာပဲသွားမယ်ဆိုလို့ရှိရင်ဓာတိတကကြီးတွေတကမကြီးတွေရှေ့ချေပါဠိတော်ဘုရားဟောတဲ့ပါဠိတော်အဲနောက်တကတနည်းအားဖြင့်အဲ့ပါဠိတော်ကိုဖွင့်ဆိုတဲ့အထာကရာတွေအတိုင်းညီညွတ်သလားလို့မေးလို့ရှိရင်တို့တကကြီးတွေတကမကြီးဘယ်လိုဖြေမလို့ညီညွတ်ပါအေးအဲ့လိုမျိုးမဆိုကြပါတော့တမာတိလိုအပ်တယ် အဲသို့မဟုတ်လို့ရှင်ခုနအဲသီလကိုအခြေခံပြီးမှသမာဓိကိုထူထောင်ရတယ်ဒီလိုပြောရင်တော့ဒါဘုရားဟောနဲ့ညီညွတ်တယ်လို့ဒီလိုပြောရမှာအဲ့လိုမှမဟုတ်ဘဲနဲ့အကယ်၍မြန်ပုဂ္ဂိုလ်တူတယောက်ကဟာယနေ့ခေတ်မှာသီလအဲစောက်တည်ဖို့မလိုဘူးသို့မဟုတ်သမာဓိထူထောင်စရာမလိုဘူးလို့ပြောခဲ့ရင်အဲ့ဒါဘုရားဟောနဲ့ညီညွတ်ပါမလားမညီညွတ်ပါဘူးဖေဟာအဲအဲ့ဒါဆိုရင်တော့ဘုရားဟောနဲ့မညီညွတ်နိုင်ဘူးဒါကိုဦးဇင်းတို့ကနားလည်ထားဖို့လိုတယ်အဲ့လိုမှ ဟိုလက်ခံမထားနိုင်တော့အဲ့ဒါဦးဇင်းတို့ဒီဒါဆရာရှာဖို့ခက်သွားလိမ့်မယ်အဲ့တော့ခဏပြောသလိုပေါ့ဓမ္မအာသရိယမတိကောဝါအာသရိယဝါဒနာအမြဲရှင်တည်တာလျင်ဖြစ်တယ်ဆိုအဲ့ဆရာစင်သက်ကိုအမြဲတမ်းလိုက်တယ်ငါတို့ရဲ့ဆရာအဲ့အဲ့ဆရာဆိုတာလည်းမှရှေ့ရှေ့ကဘုရားဟောပါဠိတော်ကစပြီးအထာဂတအထာဂတစပြီးတီးကားအဲ့လိုရှေ့ရှေ့တကားတဲ့စင်းသက်လာလိုက်တာနောက်ဆုံးမှာမိမိတို့ကမိမိမိလိုက်တဲ့မိမိကစီကတ်နေတဲ့ဆရာအဲ့မိမိစီကတ်တဲ့ဆရာကရှေ့က ဆရာအဲ့ဆရာရဲ့ရှိကဆရာဆိုတော့အဲ့လိုဆရာစင်ဆက်ပေါ့အဲ့ဆရာစင်ဆက်ကိုအမြဲတမ်းသူကပြတတ်တယ်အဲ့ဆရာရဲ့အယူကိုပဲပြတယ်ပြောချင်တာကဒါဒီအဲငါငါဟောတာငါရဲ့ကိုယ်တွေစသည်အပြင်အဲ့လိုမျိုးမပြောဘူးတဲ့ဘုရားဟောအတိုင်းပဲပြောတယ်တနည်းအားဖြင့်ဒါကတော့ဘုရားဟောတဲ့မှာပါတယ်ဒါကတော့ဒါဂရမပါတယ်ဒါကတော့ရှိရှိဆရာတော်တွေငါတို့စီကကိုကိုကဲကဲငါတို့ကဆရာသမားတွေကဘလို့အယူရှိတယ်ဒီနေရာမှာပေါ့ဒါလိုအယူစာလေးတွေကိုခွဲပြတယ် ဆိုကြပါစို့တာရကတစ်ခုဆိုရင်ဒကာကြီးတွေဒကာမိုက်တွေမကြမကြနာဘူးမှာပေါ့အခုမာသတိပရဏတုံမှာပေါ့မာသတိပရဏတုံမှာဆိုဘာပြောတာတုံဆိုတော့မာသတိပရဏတုံမှာဦးဇင်းတို့ဧကယနောအယံပိကဝေမကောတတ္တနံဝိတုတ္တိယတောကပိတေဝနံတမတိကမယဒုက္ခဒေါမနတနံအတင်ကမယညာယတအတိကမယနိဗ္ဗာန်တတိသိကရိယာယဆိုဒါလိုပြောတယ်တတ္တဝါတွေစင်ကြယ်ဖို့ယံတတိပဒံ၄ပါးသည်တကြောင်တည်တော်လံဒုက္ခပိတေဝနံတမတိကမယဆိုရင်ပူဇေခြင်းငိုကြွခြင်းတွေကိုကြော်လွှတ်လွန်မှန်ဖို့ယံတတိပဒံ၄ပါးသည်တကြောင်တည်တော်လံဟောနောက်တစ်ခါ ဒုက္ခဒေါမနတာဏအတ္တင်ကမယကိုစင်းရဲ့ချင်းစိတ်ချင်းရဲ့ချင်းတွေကိုကျော်လွှားလွန်မြောက်ဖို့ယံဒါတတိပဒံ၄ပါးသည်တကြောင်တည်တော်လံနောက်တကညာတာတိကမယဉာဏ်ပညာတွေမဉဏ်ဘုံဉာဏ်တည်ဟုသောဉာဏ်ပညာတွေရရှိဖို့လံလဲတတိပဒံ၄ပါးသည်တကြောင်တည်တော်လံနိဗ္ဗာန်တည်တိကရိယာယနိဗ္ဗာန်တသတိတိကေရနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရန်တတိပဒံ၄ပါးဒီတကြောင်းဒီတော့လန်လို့တလို့ဟောဟောတဲ့အခါကျတော့ဒီမှာဒီဧကယနောအယံဘိကဝေမေကောဒီတကြောင်းဒီ လန်းဆိုတာဘာမဲ့လဲဒီမက်ကဘာမဲ့လဲလို့ဒီလိုမျိုးပေါ့အယူအဆမျိုးပေါ့ဒါတကကြီးတွေဒကမကြီးထာဂရမတာအထင်ရှားလာတဲ့တာရကတကူပေါ့အဲ့တော့ဒီမက်ဒီဘလို့မဲ့မျိုးလဲလို့ဒီလိုတွေးကြတဲ့အခါရှစ်ကတဲ့တိပိတိကဆောင်းတဲ့ဆရာတော်ကြီးတွေရှိခဲ့တယ်အဲ့ဒါအဲ့ဆရာတော်နှစ်ပါးပေါ့သုလတိပိတကသူမနမထေနဲ့ပေါ့သူကတပည့်ဖြစ်တဲ့တိပိတိကဆရာတော်တပါးပေါ့ အဲ့နံပါတ်ကအဲ့လိုပဲတွေးကြတယ်ကဆရာဆရာတပည့်နှစ်ယောက်ပေါ့ခုနတရားဆွေးနွေးရင်းနဲ့ဒီတတိပဒံတုံမှာလာတဲ့မဲ့ဒီလောကီမဲ့လားလောကုတ္တရာမဲ့လားဆိုပြီးတော့ဒီလိုမျိုးဒါဓမ္မတာကိစ္စအလုပ်တာပေါ့အဲ့လိုဓမ္မတာကိစ္စအလုပ်ကြတဲ့အခါမှာဘာဖြစ်တုံဆိုတဲ့အခါကျတော့ဆရာ လုတ်သူကပြောတယ်တဲ့အဲ့တတိပဌာန်မှာလာတဲ့တတိပဌာနာတုံမာတိပဌာနာလုံးမှာလာတဲ့မက်တီတဲ့အဲ့ဒါဘာမယ်လဲဆိုတော့လောကုတ္တရာမယ်လို့တို့ဆရာလုတ်သူကပြောတယ် ဆရာလို့သူကပြောတဲ့ခါကျခုနတပည့်လို့သူကလည်းပြန်ပြီးတော့ပြောတယ်အဲ့ဒါကတော့လောကီမဲလောကီမဲလို့ပြောတယ်အဲ့တော့ဆရာလို့သူကတော့ခုနကသူကမိတ္တကပေါ့လောကီမဲလည်းဖြစ်နိုင်တယ်လောကုတ္တရမဲလည်းဖြစ်နိုင်တယ်လို့ဒီလိုဒီလိုပြောတာပေါ့တို့ပြောတဲ့ခါကျတော့ဆရာကလည်းထက်ကထက်ကပြောတပည့်ကလည်းထက်ကထက်ကပြောတော့တပည့်လို့သူကသူကပြန်ပြီးတော့တော့သူကမမငင်းခုန်တော့ပေါ့နော်ဒီလိုနဲ့ပဲဒါဆရာတပည့်နှစ်ပါးဒါလမ်းခွဲလိုက်ကြတယ် အဲဆရာတပည့်နှစ်ပါးလမ်းခွက်လိုက်ပြီးတော့ဘာဖြစ်တုံးဆိုတဲ့အခါကျတော့အဲ့ဒါဦးဇင်းတို့ဟိုဟာပေါ့တိပိတကဇူလနာကမထေနဲ့အဲတိပိတကဇူလဇူလသူမနာမထေပေါ့နော်ဇူလသူမိတ်ဇူလသူမတမထေပေါ့ဇူလသူမိတ်တမထေပေါ့နှစ်ပါးပေါ့ဆရာတပည့်နှစ်ပါးအဲ့လိုမျိုးနဲ့အငင်းခုံဟိုအငင်းခုံရမို့ပေါ့ဓမ္မတာကိစ္စဖြစ်တယ်အဒီခါကျတော့ဆရာလို့သူကသူကစဉ်းစားတယ်ငါကတော့ ဟိုမိတ်တကမဲ့ပေါ့လောကီမဲ့လည်းဖြစ်နိုင်တဲ့ဆရာလို့သူကတိပိတကဇူလသူမနာမထေကသူကဘာပြောလို့ဆိုတော့ဒါဒီမိတ်တကမဲ့မာတိပဏတုံမှာလာတဲ့ဒီမဲ့ဒီဧကယနောအယံဘိကဝေမေကောဆိုတဲ့ဒီမဲ့ဒီမိတ်တကမဲ့မိတ်တကမဲ့ဆိုတော့လောကီမဲ့လည်းဖြစ်နိုင်တယ်လောကုတ္တရမဲ့လည်းဖြစ်နိုင်တယ်ခုနတပည့်လို့သူတိပိတကဇူလနာကမထေကတော့ဒါပုဗ္ဗဘာကတတိပဋ္ဌာနာမဲ့ပဲဒါပုဗ္ဗဘာကမဲ့မဲ့မရခင်ရှေ့ဖို့မှာပြုကျင့်ရမယ်မဲ့ဖြစ်တယ်ဒါလိုပြောတယ်အဲ့လိုနဲ့ဒါညင်းကုန်ပြီးတော့နှစ်ပါးပြန်သွားကြတယ် ပြန်သွားတဲ့အခါကျတော့ဆရာလို့သူကသူကတခါလေအဲ့မိတ္တကမဲလို့ပြောတယ်လောကိမဲလည်းဖြစ်နိုင်တယ်လောကုတ္တရာမဲလည်းဖြစ်နိုင်တယ်ဆိုတော့တိပိတကအဲဆရာတော်ဆရာလို့သူကသူကရေချိုးစိတ်ကိုဆင်းနေတယ်ရေချိုးစိတ်ကိုဆင်းပြီးတော့သူအဲ့မာတိပဏတုတ်ကြီးတတုတ်လုံးကိုရေချိုးစိတ်မှာဆင်းပြီးတော့ရေချိုးရင်းနဲ့ပေါ့သူကရွတ်နေတာပေါ့အဲဒါကလည်းရွတ်တဲ့အခါကျမာတိပဏတုတ်အစအဆုံးရွတ်လိုက်တယ်အစအဆုံးရွတ်တော့ဘာဖြစ်တော်လုံးဆိုတော့မာတိပဏတုတ်အဆုံးမှာသွားတွေ့တယ်ဘာဖြစ်လဲဆိုတော့အင်္ဂောဘိက္ခဝေ ဒီတတိပဒံ၄ပါးကိုမှတတ္တဟောတာနိခုနဒီခုနှစ်နှစ်လောက်ပေါ့တတ္တဟောတာနိတိလောကုတ္တရမကောပြတတ္တဟောတာနိတိဋ္ဌမန္နောနာမဒီလောကုတ္တရမဲ့ဆိုလို့ရှိရင်သူကခုနှစ်နှစ်ကျင့်ရတယ်ဆိုတာမရှိဘူးဒါပေမဲ့ဟိုမာတိပဒံအသုံးမှာဆိုအိမေစတ္တရောတတိပဒံနိအေယံဘာဝေယတတ္တဟောတာနိ ဒိန်နံညတနံပါဠိကင်ခံဆိုပြီးတော့ဒီလိုလာတာရှိတယ်အဲ့တော့အကယ်၍မြန်နဲ့ဒီဒီတတိပဒံလေးပါးတူတော့ဒီမက်ကိုကြည့်မယ်ဆိုလို့ရှိရင်ခုနှစ်နှစ်လောက်ကြည့်မယ်ဆိုလို့ရှိရင်လည်းပဲဒါကိတာအသောဂုံခံနဲ့ရန်နာတိဖြစ်နိုင်တယ်အ ਨੇ ဆုံးတော့အနာခံလည်းဖြစ်နိုင်တယ်ဆိုပြီးဒီလိုဟောတာပေါ့အဲ့တော့ဒီမက်ကတော့ခုနှစ်နှစ်လောက်ဖြစ်ရတယ်ခုနှစ်လောက်ကြည့်ရမယ်နောက်ကတဖြည်းဖြည်းနဲ့လျှော့တာတော့ရှိတာပေါ့6နှစ်9နှစ်4နှစ်3နှစ်2နှစ်1နှစ်ပြီးတဲ့အခါကျတော့9လ6လ9လ6လ9လ4လ3လ2လ တလပေါ့ပြီးတော့လာခွဲပေါ့နောက်ဆုံးမှာ9ရက်ပေါ့9ရက်လောက်ကျရင်ဒါမင်းတို့လိုလားတောင်းတတဲ့ဒါမညံဘုံညံကိုဒါရနိုင်တယ်လို့ဒီလိုမာတိပဏာတုံးမှာဟောထားတော့အဲ့တော့ဇာလုတ်သူကသူကစဉ်းစားရင်စဉ်းစားရင်နဲ့အကယ်၍မြန်တဲ့ဒီမိတ္တကမဲ့ဖြစ်လို့လောကိလောကုတ္တရာမဲ့လည်းပါတယ်ဆိုလောကုတ္တရာမဲ့တူမြည်ဒီအဲ့ဒါတကြိမ်ဖြစ်ပြီးရင်စိတ္တခဏ၃ချက်ပဲကြာတယ်စိတ္တခဏဘယ်နှချက်ကြာ သုံးချက်ကြားပါတယ်ဗျာအဲ့တော့ဥပ္ပတိပင်ဆိုတဲ့စေတကနာသုံးချက်ပြီးအဲ့ဒါဦးဇင်းတို့မက်ကပြီးသွားပြီအဲ့တော့ပြီးလို့ချင်းခုနဘဝင်ချပြီးလို့ချင်းဆိုကြပါစို့ဦးဇင်းတို့ဖိုစောတွေကြမယ်ပေါ့အဲ့ဆိုရင်သောတာပန်ဆိုလဲသောတာပန်တကာရကံဆိုလဲတကာရအနာကံဆိုလဲအနာကံပေါ့ယန္နာဆိုလဲယန္နာဖြစ်သွားတာပဲအဲ့တော့သောတာပတိမက်တီတစ်ကြိမ်ကြမယ်တကာရကမိမက်တီတစ်ကြိမ်ကြရမယ်အနာဂမိမက်တီတစ်ကြိမ်ကြမယ်အရတ္တမက်တီတစ်ကြိမ်ကြမယ်ထပ်ပြီးတော့မဖြစ်တော့ဘူး အဲ့တော့ဆိုကြပါစို့သောတာပတိမတ်ကို9ရက်ပွားနေရတယ်သောတာပတိမတ်စိတ်ကို9ရက်ပွားနေရတယ်ဆိုတာမျိုးရှိပါမလားမရှိနိုင်ပါဘူးဖေဟာမရှိနိုင်ဘူးနောက်တကတကာဂါမိမတ်ကိုတကာလေးလမ်းနဲ့ကြည်ပြီးနှစ်နဲ့ကြည်ပြီးပွားနေရတယ်နာဂါမိမတ်ကိုလမ်းနဲ့ကြည်ပြီးနှစ်နှစ်နဲ့ကြည်ပြီးပွားနေရတယ်ဆိုတာမရှိနိုင်ဘူးအဲ့တော့ကနတိပိတကကနဇူလသူမမထေကြီးကသူကစဉ်းစားရင်စဉ်းစားနေဩဒါဆိုလို့ရှိရင်တော့ဒီတတိပဌာနာတုတ်တံမှာလာတဲ့မက်ဒီတဲ့ပုပ္ပဘာကလို့ငါတပင်ပြောတဲ့ ခုနတိလိကဇူလနာကမထေပြောတယ်အဲပုပ္ပဝကမဲ့ဆိုတာသိကြတယ်ဒါလိုပြောပြီးတော့နောက်ဆုံးပေါ်လေအဲ့ဒါဓမ္မသဘင်ဘွဲရောက်တဲ့အခါအဲရှေ့ရဥပုဓမ္မသဘင်ဘွဲရောက်တဲ့အခါဇူလနာကမထေတိပိဋကဇူလနာကမထေရဲ့အချိန်ပေါ့တရားဟောရမယ့်အချိန်မှာနောက်ကဆရာလို့သူကအဲ့ဒါတခါတည်းသွားပြီးတော့အမင်းအရှင်ဘုရားပြောတယ်အဲ့ဒါတိတိပဒတုံမှလာတဲ့မက်ဒီပုပ္ပဝါကမက်ဆိုတာမှန်နေဆိုပြီးတော့ဒီလိုမျိုးဝန်ခံခဲ့ဘူးလေအဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီမှာကြည့်ပေါ့ ယောဟန်တစ်ခုပေါ့ဇာနဲ့တပည့်အားပြိုင်နေတယ်ယောဟန်တစ်ခုကိုအားပြိုင်ဒါကတော့ပုပ္ပဘာကမဲ့ဖြစ်ဒါကတော့ပုပ္ပဘာကမဲ့ဖြစ်တယ်ဒါကတော့ခုနမေတ္တကမဲ့ဖြစ်တယ်လို့ဒီလိုအားပြိုင်နေတဲ့အပိုင်းလေးတစ်ခုမှာတခိုက်တွေစဉ်းစားကြည့်အကယ်မြန်ပါဠိတော်ထာဂရာတွေကိုမနှက်ဆက်တဲ့ပုဂ္ဂိုလ်ဖြစ်ရင်ကိုယ့်အယူဝါဒတစ်ခုကိုမသိပြစ်တယ်မှန်တယ်မြစ်တယ်စုပ်ကင်ထားတာမျိုးတခိုက်တွေဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်ပါတယ်ဖေ။ဖြစ်သွားနိုင်တယ်။ဘာဖြစ်လို့လုံးလို့မေးတဲ့အခါကျတော့အဲ့ဒါဘာလဲဆိုတော့ပိဋကတ်တွေကိုမနှက်ဆန့်လို့အဲ့လိုကို အတ္တနောမတိပေါ့ကိုယ်ဝါဒကိုပဲစုပ်ကိုင်ထားတဲ့ပိဋကတော်တွေကိုချိန်ထိုးမကြည့်နိုင်ခဲ့ရင်ကြည့်နိုင်တဲ့စွမ်းရည်လည်းမရှိခဲ့ရင်ကြည်လည်းမကြည်ဘူးစွမ်းနိုင်စွမ်းရည်ရှိရင်လည်းပဲပိဋကသုံးပုံကိုကိုကအချိန်ပြပြီးတော့မလစ်လာဘူးဆိုလို့ရှိရင်ဒီခါကြီးဒီမှာကိုယူထားတဲ့ဝါဒကိုဟုတ်တင်ပြီးတော့စွဲကင်တတ်တယ်ကိုဓမ္မကြီးဇာလောက်တာဇာလောက်တဲ့ပုဂ္ဂိုလ်လည်းတိပိဋကတရပဲခုနတပည့်လောက်သူကလည်းတိပိဋကတရပဲနှစ်မလုံးကတကပိဋကသုံးပုံကိုစောင့်ထားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ် ဒါပေမဲ့အဲ့ဒါဒီဟာကိုထာဂရာကဘာလို့ပြတာလဲဆိုတော့ခုနဆရာလုပ်သူဒီဒါတိပိဋကတရပိဋကသုံးပုံကိုထုံးလုံးမူရေလိုနှောက်ထားတဲ့ဆရာသမားတစ်ပါးပင်ဖြစ်လင်ကစားတခါလီမှာတခါကြီးဒီကမတိအယူအဆကမမားတတ်ဘူးလားမားတတ်ပါတယ်ခင်ဗျာအယူဆသည်မှားတယ်အဲ့တော့အဲ့အယူဆမှန်ဖို့ကခုနဆရာလို့သူကဘာနဲ့ပြန်ချိန်ထိုးတော့ဆိုတော့သူဒီပရိယတ်နဲ့ပဲပြန်ပြီးတော့ချိန်ထိုးသွားတာဘာနဲ့ချိန်ထိုးသွားပရိယတ်နဲ့ပဲပြန်ပြီးချိန်ထိုးသွားပါတယ်ဖေဟာ သူကြမှာဆိုအဲ့ဒီမှာဇာလို့သူကပရိယတ်ကိုလည်းနားမလည်တဲ့ဇာဟိုပရိယတ်ကိုလည်းဆောင်ထားနိုင်တဲ့ပုံကိုမဟုတ်ရင်ခုနလိုရေကျုပ်သိမ့်မှာဆိုပြီးဒီမာတိပနာတုံကြီးတတုံလုံးကိုမှသူကရွတ်ပြီးစင်ကြီးနေတာမျိုးမဟုတ်ဘဲနဲ့ငါပြောခဲ့ပြီးတာပဲငါကမိတ္တကမဲ့လို့ပြောခဲ့တယ်ပြီးတာပဲဆိုတခါကြီးတခါမကြီးအဲ့ဝါဒပဲစုပ်ကံပရိယတ်တီကိုပြန်ပြီးတော့တခါလေရွတ်ဆိုတရေစေခြင်းနဲ့မပြူဘူးပြန်ပြီးစင်ကြီးသုံးသက်ခြင်းနဲ့မပြုတ်နိုင်ခဲ့ရင်အဲ့အယူဝါဒမှကြီးကိုပဲတခါကြီးစုပ်ကံမိလျက်ဒါဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်ပါလေဖေ အလောင်းစင်းတို့ဘာလဲစလို့ပြောကြည့်တော့ဒီနေရာမှာကျင့်တင်တကူမှန်ဤမမှန်ဤဆိုတာကိုဒါပရိယတ်တိကအဓိကပဲပရိယတ်တိပေရနဲ့ပဲတိုင်းတာရတယ်ဒါကြောင့်မလို့ဒီမှာအခုဆရာကိုရွေးချယ်ရမယ်လို့ခုနပြောတဲ့အပိုင်းပေါ့ဆရာကိုရွေးချယ်ရမယ်လို့ပြောတဲ့အပိုင်းမှာအခုဒီအထာဂရကဘာကိုညွှန်ပြထားတော့ဆိုတော့အဲ့လိုပေါ့ကိုယ့်ရဲ့အတနောမတိကိုရှေ့မတန်းမထားပဲနဲ့ရှေ့တန်းမတင်ပဲနဲ့ခုနအာဇရိယမတိကောယေဝါဟောဒီဆရာစင်သက်ကိုပဲတခါလဲရှေ့တန်းနေဒါကတော့ ပါဠိတော်ကဘယ်လိုဟောတယ်ဒါကတော့ထာဂရာဆရာတွေကဘယ်လိုဖွင့်ပြတယ်ဒါကဒီကဆရာတွေကဘယ်လိုဖွင့်ပြဒါကတော့ရှေ့ရှေ့ဆရာတော်တမန်တော်တွေကဘယ်လိုဆုံးဖြတ်ချက်ဒီအပိုင်းမှာချခဲ့တယ်ဆိုတဲ့အာစရိယမတိကောအာစရိယကဆရာစင်ဆက်ကအယူအဆကိုပဲထင်ရှားပြလိရှိတယ်မိမိကအယူအဆကိုထင်ရှားပြသလားမပြဘူးလားဆိုတော့မပြဘူးမိမိရဲ့အယူအဆအတ္တနောမတိကိုထင်ရှားပြသလားဆိုတော့မပြပါဘူးခင်ဗျာ အဲ့လိုမပြမှာလေနောက်တစ်ခါဦးဇင်းတို့ဒီမှာဆက်ပြီးတော့ဟောတယ်ဝိသုဒ္ဓိမေမှာအားရစရာတွေကဒေနေဝံပောရနကဒေရောလိစီရခိတတိလိစီရခိတတိတိတ်ကတုံအာဟန္တုအဲ့တော့ရှင်းမထေရီကလည်းဒါကြောင့်မလို့တဲ့ဒီလိုမျိုးကိုယ့်ရဲ့အတ္တနောမတိကိုရှည်တမ်းမတင်ဘူးခုနအာစရိယဝါဒကိုလက်စုပ်လက်ကင်ပြုကသူသင်ပြတတ်တတ်တဲ့ ဒါဟာလက်စီပုဂ္ဂိုလ်တိခါကမှာလက်စီပုဂ္ဂိုလ်တွေတာလျင်ဒီသာသနာတော်ကိုစောင့်ရှောက်ကြမှာလို့ဒါလိုပြောတယ်အဲ့တော့ခုလိုပေါ့သာသနာနောက်မှရောက်လာတဲ့အခါမှာတို့တကကြီးတကမကြီးကျင့်တင်တကူမှန်မှန်ကန်ကန်ဖြစ်ရည်သည်အဲ့ဒါကိုကဲအတ္တနောမတိတခုတည်းကိုပဲရှည်တန်းတင်လို့ကတော့အဲ့ဒါဦးဇင်းတို့အင်မတန်မှအန္တရာယ်ရှိတယ်အဲ့တော့ဗာလဲဆိုတော့ခုနတရားနဲ့ပညာညီမျှဖို့ဆိုတာဒါကိုပြောတာယုံကြည်တယ်ဆိုတဲ့နောက်မှာတရားနဲ့နောက်မှာပညာပညာဆိုတာခုနဘုဒ္ဓတာရှိဖို့လိုတယ် ပရိယတ်တိဘုဒ္ဓတာရှိဖို့လိုတယ်ကိုကိုတိုင်းလည်းရှိဖို့လိုသလိုပရိယတ်တိဘုဒ္ဓတာရှိတဲ့ဆရာကောင်းသမားကောင်းတွေကိုမိမိတို့ကစိတ်ကပ်ဖို့လိုတယ်အဲ့ဒါမှသာလျင်ခုနပရိယတ်နဲ့ကိုကချိန်ထိုးနိုင်မယ်ဒီဟောပြောမှုဒီပဋိကနဲ့ညီညွတ်ရလားမညီညွတ်ဘူးလားနောက်တစ်ခါအေးဟောပြောမှုတစ်ခုကိုလည်းပဲကိုကိုကိုတိုင်းမဆုံးဖြတ်နိုင်ရင်ခုနပဋိကတော်တတ်တည်နားလည်တဲ့ဆရာသမားတွေကိုချင်းကပ်ပြီးဒီလိုဟောပြောမှုတွေဒီအဲပါဠိတော်ဘုရားဟောပေါ်ပါဠိတော်နဲ့ဘုရားဟောပေါ်ကိုဖွင့်ဆိုတဲ့ဓာဂရာတွေနဲ့ညီညွတ်ပါသလားဒါမိမိတို့က လျှောက်ထားရင်မိမိတို့မှာမင်းမြတ်ခြင်းအပြင်ဉာဏ်ပညာတွေတိုးတယ်ဘာတိုးတော့ဉာဏ်ပညာတွေတိုးလာပါတယ်ဖေ။အဲ့ဉာဏ်ပညာတိုးတော့မှအဲ့ပညာကပြန်ပြီးတော့တစ်ဖက်ကအားကောင်းလာတော့ခုနတရားနဲ့သွားပြီးတော့ညှိလို့ရတရားပဲတခုပဲကိုကအားကောင်းနေတယ်ပညာကဉာဏ်ပညာကကိုကိုယ်တိုင်လည်းမရှိဘူးနောက်တစ်ခါရှိနိုင်တဲ့ဇာတ်သမားတွေကကိုကမစိကပ်မိဘူးမမင်းမြန်းမိဘူးဆိုရင်ဉာဏ်ပညာကသူကမတိုးတော့ဘူးဉာဏ်ပညာမတိုးပဲတရားတကူတည်းပြဋ္ဌာန်းနေရင်အဲ့ဒါဦးဇင်းတို့များစွာမှာအဲ့ဒါအန္တရာယ်ရှိတာပေါ့ ကဲဒါအဲ့တော့ဒီမှာဗာပြောတော့ဆိုတော့အဲ့လိုမျိုးတဲ့အဲ့ဒါကမ္မဋ္ဌာန်းတွေကို ပြသတဲ့အခါအာစရိယဒါမတိကောလို့ခေါ်တယ်ဆရာစင်တဲ့အယူအဆတွေကိုအလေးထားပြီးတော့ပြသတယ်ဆရာကောင်းတမကောင်းတည်တာလေးနဲ့ဒါတကယ့်ကိုစီကက်ကြိုက်တဲ့ဆရာအဖြစ်နဲ့မိမိတို့ရွေးချယ်ရမယ်နောက်တစ်ခုအဲ့ဒါကိုဗာထပ်ပြီးတော့ပြတော့ဆိုတော့ဘုသူတော်ပနာတန်တန်အာစရိယဥပသင်္ကမိတ်တဝါအဲ့ဘုသူတရှိတဲ့ဒါဟို ကမ္မထမ်းဆရာပေါ့ဘုဒ္ဓတရှိတဲ့ကမ္မထမ်းဆရာဆိုသူကဘာဖြစ်တုံဆိုတဲ့အခါကျတော့ဆရာသမားတွေကိုလည်းချင်းကပ်ပြီးတော့သူကမင်းနိုင်မြတ်နိုင်တဲ့ပုံကိုဆရာသမားစင်ချက်ကတခါလေအာစရိယမုတ်တိလည်းရထားတယ်ဆရာတွေကတုံတင်ပြသမှုအဆက်ဆက်ကိုလည်းရထားအဲ့လိုရထားရင်သူကဘာလို့နောက်တကမင်းမြန်းပြီးတော့သူကဒီအခက်အခဲအရှုပ်ထွေးတွေမှန်သူကဖြည့်ရှင်းတတ်တယ်ဘာဖြစ်လို့လဲဆိုတော့ကိုအင်းတို့တကယ်ကုဏလို့ပေါ့ဇာပင်ကိုတကယ်လေ့လာပြီးတော့ပတိယနဲ့ပရိပတ်ကိုချိန်လို့သွားတဲ့အခါမှာတကားလေးမှာတကားလေး နားမလည်နိုင်တဲ့နားလည်ဖို့ခက်ခဲတဲ့ဒါအခြေအနေမျိုးတွေဆိုတာအများစွာရှိတယ်အကျင့်တင်တစ်ခုမှာအဲ့လိုကျင့်တင်တစ်ခုရှိရင်အဲ့ဒီလိုမျိုးဘုသူတ္တရှိထားတဲ့ပုဂ္ဂိုလ်ကတုတ်တန်လေးပါဠိတော်တွေထာဂရတွေနဲ့သူကအချိန်ထုတ်နိုင်တယ်ဆရာသမားတွေကခက်ခက်ခဲဆုံးဖြတ်ထားတဲ့ဆုံးဖြတ်တွေကိုလည်းသူကလေ့လာဘူးတယ်သင်ယူဘူးတယ်နားယူဘူးတယ်အဲ့ကတတော်မှာသူကဘာလဲတော့အဲ့ဟာတွေနဲ့ချိန်ထိုးပြီး ဘာလဲသူကအမှားမှန်ကိုသူကလမ်းကြီးကတခါလေရုပ်တွေးတွေနဲ့တောတဲ့ကိုဖြတ်ပြီးသွားလိုက်လို့ရှိရင်တခါလေလမ်းကြီးပေါ့တခါလေလမ်းကောင်းကြီးထင်ကြံခဲ့တယ်လို့ပဲအဲ့လိုပဲဘလောက်ပဲရှုပ်တွေးနေတဲ့ဒီပฏิပတ်နဲ့ပတ်သက်တဲ့ကျင့်ဒီမှာရှုပ်တွေးမှုတွေကိုဓာလေဖို့ဆိုတာကဘုသူတ္တရှိတဲ့စာပေဘုသူတ္တဆရာကောင်းသမားကောင်းတွေပေါ်မှာချင်းကပ်တတ်တဲ့အဲ့ဒါပုဂ္ဂိုလ်ဒီတိတာလည်းရင်ဖြည့်ရှင်းနိုင်တယ်အဲပရိယတ်တိမရှိတဲ့ပုဂ္ဂိုလ်ကတော့ခုနအတ္တနောမတိကိုရှည်တန်းတင်ပြီးတော့ တခါလေဆုံးဖြတ်နေမယ်ဆိုရင်အဲ့ဒီအဆုံးဖြတ်တွေဒီတခါကြီးတွေတကမာကြီးဒီအားကိုအားထားပြုတ်ထိုက်တဲ့ဒါမှန်ကန်တဲ့ဆုံးဖြတ်ချက်မျိုးမဖြစ်နိုင်ဘူးဒါကိုတော့တို့တခါကြီးတကမာကြီးတွေကဒါနားလည်ဖို့လိုတယ်အဲ့လိုနားလည်ရေးအတွက်ခုနပြောသလိုပေါ့တရားနဲ့ပညာတရားနဲ့ပညာညီညွတ်ဖို့လိုတယ်အဲ့တော့ဦးဇင်းတို့ကတရားတရားအကြောင်းကိုပြောနေတော့တရားဒီမိမိတို့တန်တန်မှာရှိရမှာမှန်တယ်တော်တော်တရားတကူတဲ့ပြဋ္ဌာန်းပြီးနောက်ကခုနပညာမလိုက်နိုင်ခဲ့ရင် မိမိကိုယ်တိုင်ကလည်းပဲဆရာပြဘုသူရကိုမလိမ့်လာနိုင်ဘူးသို့မဟုတ်မိမိကလိမ့်လာတက်သည့်နားလေတဲ့ဆရာသမားတွေနဲ့ချင်းကပ်ပြီးတော့ခုနမင်းမြန်လျောက်ထားမှုအပိုင်းမှာအားနည်းမယ်ဆိုရင်မိမိတို့ရဲ့တရားတရားဒီအချီအနှီးဖြစ်သွားနိုင်တယ်ဒါကိုကိုစီကိုစီနားလေသဘောပေါက်ပြီးတော့တရားတရားရှိရည်ဒီမိမိတို့အတွက်အကျိုးအင်မတန်မှအရေးကြီးတာမှန်ပေမဲ့ထိုတရားတရားကိုနောက်ကပညာနဲ့လိုက်ပြီးတော့ချိန်မယ်ဆိုရင်တော့ချိန်ထိုးနိုင်ခဲ့မယ်ဆိုရင်အာမိမိတို့ကခုန ဆရာကိုရွေးချယ်တဲ့အပိုင်းမှာယုံကြည်မှုပြဋ္ဌာန်းပြီးရွေးချယ်တာမဟုတ်ဘဲနဲ့အဲ့ဒါတရားနဲ့ပညာချိန်ထိုးပြီးမှဆရာကိုရွေးချယ်နိုင်မယ်ဆိုရင်တော့ခုနဒရီဆရာတော်ဘုရားဆုံးမတကယ်တော့နဖူးစုံနဲ့ဒူပုံခန်းကကိုးကွယ်ပါလေဆရာလွဲကငရဲအပေအမြင့်တွေဝွင့်ွယ်ရှိလျာရာဆိုတဲ့အခြေအနေမျိုးကမိမိတို့လွတ်မြောက်မှာဘလို့လွတ်မြောက်မလို့ခုနတရားနဲ့ပညာချိန်ထိုးပြီးစိကတဲ့ကအော်ကျင့်တဲ့တခုကြည်တည်ကျင့်တဲ့တော့ မှန်ဤမမှန်ဤဒီကျင့်စဉ်ကိုပြသတဲ့အနိုင်နဲ့ဆရာသမားကောင်းကိုမိမိတို့ကမမှန်ကန်ကန်ရွေးချယ်နိုင်မယ်ရွေးချယ်နိုင်တော့ဆရာမှန်ရင်တန်ត្រာကခုနလိုတန်ត្រာခကြီးတိုးတာပေါ့ဟိုဘုရားရှင်ကရှင်အာနန္ဒာကိုပြောခဲ့သလိုပေါ့မိကောင်းဆွေကောင်းသည်ဒါအကျိုးတရားအလုံးကိုပြီးပြီးကြည့်တယ်ရှင်အာနန္ဒာကတဝက်ပဲပြီးပြီးနေဆိုတော့ဘုရားရှင်ကအဲ့လိုမဆိုနဲ့အာနန္ဒာจิตအာနန္ဒာအဲ့လိုမဆိုနဲ့အကျိုးတရားအကုန်လုံးကိုပြီးစီနိုင်တယ်လို့ဒီလိုပြောတာဒါကြောင့်မလို့ဆရာကောင်းသမားကောင်းကို တတ်တာနဲ့ပညာချိန်ဆပြီးတော့စီကတ်နိုင်ခဲ့ရင်တော့ဒုဒကကြီးတွေဒကမာကြီးတွေလိုလားတဲ့တန္တရာဥစဉ်ရဲ့ဒုက္ခကလွတ်မြောက်ရာနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်မှာဖြစ်တယ်တန္တရာစင်းရဲကလည်းတူမှာပဲတန္တရာခီးကလည်းတူမှာပဲအဲ့လိုမလို့ခုနဇေယမသွားပြီဆိုရင်တော့ဒကာကြီးဒကာမကြီးကျင့်နေမှန်တစ်ခုကိုမမိလို့လက်မခံနိုင်ဘူးအဲ့တော့အရင်ဆုံးလေးပဲစကြည့်ကျင့်နေမှန်တစ်ခုကိုလက်မခံနိုင်တော့ဘူးဆိုခဲ့ရင်ဥစွာပထမဘာဖြစ်တော့ကျင့်နေမှကိုကျင့်မှာရွေးချယ်မိမှာ ကျင့်နေမှန်တခုကိုလက်မကန်နိုင်တဲ့ပုံကိုယ်ပဲတန်တနာခီးဒီတန်တနာကတကယ်ရည်တွေမှရည်မြန်မြန်ကျွတ်နိုင်ပါ့မလားကျွတ်နိုင်ပါဘူးဖေဟာတန်တနာကမြန်မြန်မကျွတ်နိုင်ဘာကြောင့်လို့မေးရင်ကိုကကျင့်တင်မှန်တိုင်းရှောင်နေတာမဟုတ်ရင်ဤခီးကနီးမလားဆိုကြပါစို့ပန်းနိုင်တစ်ခုတော့တတ်မှတ်ထားတယ်အဲ့ပန်းနိုင်တစ်ခုကိုလျှောက်တဲ့လမ်းကတခါတည်းလမ်းစဉ်တစ်ခုကမမှန်ကန်တော့ဘူးဆိုရင်တခါကြီးတွေတခါမကြီးတွေပန်းနိုင်တဲ့ကလျှောက်လေဘာဖြစ်လေဝေးလေပဲဝေးလေပါဗျာ အဲ့တော့ရောက်လေဝေးမှာဒီတော့ဦးဇင်းတို့ကမနိုင်တကူတော့တတ်မှတ်ပြီးမိမိတို့လူလားတောင်းတတာအကကအိုချင်းကညာနာချင်းကညာတေချင်းကညာဖြစ်တဲ့နိဗ္ဗာန်ကိုမိမိတို့ကတောင်းတတယ်နိဗ္ဗာန်ကိုတောင်းတလို့နိဗ္ဗာန်ဆိုတဲ့ပန်းနိုင်ကိုရောက်ရည်အတွက်မိမိတို့ကဒါနသီလနဲ့သမထဝိပဿနာဆိုတဲ့ဘာဝနာတွေကိုကျင့်တယ်တို့ပေမဲ့မိမိတို့ရဲ့ကျင့်တင်ကခုနပေါ့ကျင့်တင်မှန်တကူမဟုတ်တော့ဘူးဆိုရင်အဲ့ဒီကျင့်တင်ကြောင့်ဒီပင်လေးကရှောက်ချင်းရှောက်ချင်းနဲ့ဘာဖြစ်လာလို့ဝေးလာမှာပဲအဲ့ဒီရှောက်ချင်းရှောက်ချင်းနဲ့ဝေးလို့ရှိရင်ဘာဖြစ်တော့ဝေးတာကအကြောင်းမဟုတ်ဘူး ခုနကျင့်တင်မှန်တွေကိုမိမိတို့ကလက်မခံနိုင်တဲ့အတွက်ကြောင့်တလွဲတကြောကျင့်ရင်ကျင့်ရင်အယူဆတစ်ခုကိုတွားပြီးတော့ကိုကစုပ်ကန်မိတတ်တယ်အဲ့ဒါဦးဇင်းတို့ဝါဒဆွဲလို့ခေါ်တယ်ဘာဆွဲလို့ခေါ်ဝါဒဆွဲလို့ခေါ်ပါတယ်ခင်ဗျာအဲ့လိုဝါဒဆွဲသည်တဲ့ဦးဇင်းတို့အတ္တဆွဲတဲ့ဝါဒဆွဲကပို့ပြီးတော့စွန့်ဖို့ရန်ခက်တယ်အတ္တဇွဲကခုနလိုပေါ့တမာတိဉာဏ်ပညာတစ်ခုရလို့ရှိရင်အဲ့ဒီအတ္တဇွဲကိုကလည်းလွယ်လွယ်ကူကူနဲ့ပယ်ရှားနိုင်တယ် ဒါပေမဲ့ဝါဒတစ်ခုကိုသွားပြီးစုပ်ကင်ပြီးဆိုအဲ့ဝါဒဆွဲကတခါလေးမှဒါကမှန်တယ်ဒါကမှားတယ်လို့သိနေသိနေပြီသိနေတော့ညာလေအဲ့ဝါဒတစ်ခုကိုစွန့်ပြဖို့ဆိုတာအင်မတန်မှခက်တယ်ဥပမာဆိုကြပါစို့ဦးဇင်းတို့ရှင်သာရိပုတ္တရာရှင်သာရှင်မောဂလန်တို့ဤဒါအလောင်းတော်ဘဝကဆရာပေါ့ဥပဒိတာနဲ့ကောလိယတို့ရဲ့ဆရာဖြစ်တဲ့တင်းတိဆရာကြီးကိုပဲကြည့်သူဒီမမှန်ကိုရှင်သာရိပုတ္တရာရှင်မောဂလန်လောင်းနေရပေါ့ကောလိယနဲ့မဒိတာဥပဒိတာတို့ကပြောပြတဲ့အခါမှာသူဒီလက်ခံနေတဲ့တော့သူလက်ခံတယ် ဒါပေမဲ့သူ့ရဲ့ဝါဒတစ်ခုကိုသူမစွန့်နိုင်သူ့ရဲ့ဝါဒတစ်ခုကိုသူမစွန့်နိုင်တော့ပညာရှိတဲ့ပုဂ္ဂိုလ်တွေကတော့မှဘုရားရှင်ကြီးသွားလိမ့်မယ်တိုးတော့ပညာရှိတဲ့ပုဂ္ဂိုလ်တွေလောကမှာအများကြီးပဲအဲ့ပုဂ္ဂိုလ်တွေငါချီစည်းကပ်လာလိမ့်မယ်ဆိုပြီးသူ့ဝါဒကိုသူစွန့်နိုင်သလားဆိုတော့မစွန့်နိုင်ပါဘူးဖေ။မစွန့်နိုင်ဘူး။အဲဒါကြောင့်မလို့ဒကာကြီးဒကာမကြီးအဲ့ဒါကတော့ဦးဇင်းတို့အဲ့ဒါတကယ်ကိုသတိထားပြီးတော့ဆင်ခြင်ရမှာ။အဲ့ဒါဆရာလွယ်လို့ရှိရင်တော့အဲ့ဒါအဲ့ဒါအပင်ငရဲမှာဒကာကြီးဒီအဲ့ဒါတွေ့တော့မှာပဲ။တန်ត្រာကလွတ်ဖို့ဆိုတာတော့ပိုးဝေးသွားပြီ အပင်ငရဲကိုရောက်ဖို့ကမြန်ဒါကြောင့်မလို့ကိုစီကိုစီသရာတရားရှိဖို့ဒီအရေးကြီးတယ်သို့တော့အဲ့သရာတရားဒီအဲ့ဒါပညာနဲ့မျှနေဖို့လိုတယ်ဘာနဲ့မျှနေဖို့လို့ပညာနဲ့မျှနေဖို့လိုပါတယ်ဖေ။ပညာရဖို့အကြောင်းကြပြန်တော့ခုနများများမေးရတယ်။ကိုကကိုကိုတိုင်းကလေ့လာနိုင်တဲ့ပါဠိတော်ထာဂရာတွေကိုလေ့လာမယ်။မလေ့လာနိုင်လို့ချင်းခုနပါဠိတော်ထာဂါတက်မြောက်တဲ့ဇာသမားတွေချင်းကပ်ပြီးမေးရတယ်။မေးမြန်းခြင်းဒီပညာရခြင်းရဲ့အကြောင်းပဲ အဲ့လိုပညာရလာပြီဆိုတစ်ဖက်ကပညာလေးကအားကောင်းလာရင်ကိုရှင်ရင်းတဲ့တရားလေးနဲ့ပေါင်းဆက်လိုက်ရင်တခါကြီးတခါမကြီးအဲ့ဒီတရားတရားဒီဒါမှန်မှန်ကန်ကန်ဆုံးဖြတ်နိုင်တဲ့တရားတရားဖြစ်မယ်ဒါဆိုရင်တော့ဒုတကကြီးတခါကြီးအတွက်များစွာမှာအကျိုးရှိတယ်တို့အတွက်ကြောင့်ယနေ့တရားတရားရဲ့လက္ခဏာလက်သပစ္စုပ္ပတ္ထံပဋ္ဌာန်ပိုင်းကိုလေ့လာရင်းနဲ့မိမိတို့တဏ္ဍမှာတရားနဲ့ပညာမျှတအောင်ကိုစီကိုစီကြိုးစားအထောက်နိုင်ကြကုန်ရသည်အာတု သာတုသာတုပါဖျား